သနာတော်2542ခုကောဇံတက္ကရိ1360ပြည့်နှစ်ဥဒုဟိမန္တဆောင်းနာရာတိနတ်တော်လာပြည့်ကျော်32ရက်နေ့ညမဟာယံဂုံတိုင်းတာဥက္ကလာပကိုကျော်သူရက်ွယ် တရိယရဏရခိတဓမ္မဗိပန္နောဟိမန္တဝိပဒနာမဟာဓမ္မသဘေဝေနှစ်ဆက်ပညတာဓမ္မပူဇာလူတန်းညံလူတန်းညံမောတော်ရင်ကျိုးပို့ခြင်းပန်းခင်းလာလူချင်းချော်ရီလူချင်းလျက်ရှင်မိအလေးအောင်လူချင်းဝေယဝိသလူချင်းစသောလူချင်းတို့၏ကုသိုလ်မင်္ဂလာဝယ်ဟောကြားအပ်သည့်သုတ္တန္တပိတကာ တန်ယုတ်တပါဠိအဋ္ဌကထာတွင်လာရှိသည့်သခါထာဝကတန်ယုတ်တတုံလမကာယိကဝက်လာသာဓုသုတ်တံခောကောင်းစုမကောင်းတရားတော်ပါဠိလိုသာဓုသုတ်တံမြန်မာလိုဒီကောင်းစုမကောင်းဆိုတဲ့တရားတဲ့အဲဒီလိုပဲခက်စုမခက်ဆိုတဲ့တရားလည်းရှိသေးတယ်ဒါပါတော့ အခုကောင်းဆိုမှကောင်းဆိုတဲ့တရားအေကောင်းဆိုမှကောင်းတော့ဧဝမေတုတ္တဧကသမယံမဂဝါသာဝတိယဝိဟာရတိစေတဝနေအနထပေနိကလာအာရာမေဒေနာဝပနာသမေနာသမူလာယောတတုံလပကာယေကသမူလာတတုံလပကာယေကဒေဝတာယော ဝိကန္တယာရတိယဘိကန္တဝနာကိဝလကမ္မတိတဝနံဩဘာသတ္တဝယေနာဘဂဝတိနုပသင်္ကမိဥပသင်္ကမိတဝဘဂဝန္တံမိဝတိတဝဧကမန္တံအထံသုအခါတပါဘုန်းကြီးတို့ရဲ့ဗုဒ္ဓဘောဓမရှင်တော်ဘုရားတတ်တော်ထင်ရှားကာလတုန်းက ဝေတာရီရာလယောတာဝရီအာလဝေကောတာဝေတက်ကဘက်ကအိန္ဒမကရကိုရုမေသာတိုင်းကြီးပြည်မအသွဲသွဲတွင်ကောသလတိုင်းအဝင်အပါတာဝတိမျိုးရဲ့အနောက်တောင်ရမှရှိတဲ့ဇေရဝံကြောင့်ကိန်းအောင်နေတော်မူပါတဲ့အရိကလူနဲ့တိတ်ဆိတ်လို့အိတ်ဆက်ကြတဲ့ည9နာရီ10နာရီလောက်မှာ 900မြတ်ရှိခဲ့တဲ့နတ်တွေမြတ်စွာဘုရားရှိရာဇေရဝံကျောင်းတဲ့သို့လားကိုရောင်ကိုဝါဖြင့်ဇေဝံကျောင်းနိုင်ကြီးတကူလိုမာကြီးဟုမိပေါင်းများစွာထွန်လင်းနှလုံးကုသိုလ်ကြောင့်ရလာတဲ့အလေးအောင်တို့ဖြင့်ထွန်ကြီးပူဇော်လို့ဖယားရှိရာ အနိအစာချင်းကပ် ယိုသေးစွာနဲ့လက်အုပ်ချီမှုရှိခိုးပြီးတော့တင့်တင့်နဲ့နေရာဒေသတွေမှာရနေကြတဲ့နတ်ပေါင်း900ဘာလို့ကြအေးရှိခိုးပြီးတော့နေရာယူရနေကြတယ်တဲ့ဗျာဘယ်အချိန်ည9နာရီ10နာရီဝန်းကျင်လောက်ဟုတ်လားအေးအဲ့ဒါတတိထားဘယ်နေရာမှာ အေးလမ်းမေးကမန္တထဲမှလားဇေရဝံကျောင်းမှလားစဉ်းစားတော့ရှင်းတော့ကတကယ်သူတော်ကောင်းနာအထက်အရှင်းမြင့်နတ်တွေကဘုရားရှိရာသောမုရှင်သာရိပုတ္တရာဓမ္မမုရှင်မမောက္လဓမ္မမုအနာရဝိဓမ္မမုအနာဂံဖြစ်တဲ့နန္ဒမာတာဘာသာကြီးခေါင်းဆောင်ကြီးစီလာတာဘယ်လာတာအေးအဲ့ဒါလာတာ အခုခေတ်နတ်တွေကဟိုလမ်းကြဒီလမ်းကြနဲ့ဟဲ့ဒါကြတဲ့တင်းပုံတင်းပုံနဲ့ဆိုပြီးတော့ကိုကြီးကျော်ရေဒိုပြိုပြတဲ့မနေ့လဲပုနေ့လဲပုညလဲပုပူးပြန်တော့လဲမိမအကြီးရွေးပုတဲ့နာဘူးနတ်တယ်အတိပဲမရှိတဲ့အလုပ်တွေနဲ့လုံနေလုံးလို့ပြောနေတာဘုန်းကြီးပြောတာကကုသိုလ်ပြုအဲ့ဒီကုသိုလ်တွေနဲ့အလုံး တတ္တဝါတွေကိုအမြဝေမေတ္တာပို့ပြီးပြီအခုတော့အဓိပ္ပာယ်မဲ့အလုပ်တွေနဲ့ဆောက်ပြီးတော့ပြောရင်တော့အရာထူးတာပေါ့လေပါပါလေအေးအယူထတာဟမ်အေးအယူထတာဗျဘာသာရေးမှာပြိမရှိတော့ဘူးဟိုတောင်ပြုံးဆိုတာကြည့်ပေါ့တတိသာလေးကကိစ္စဘုရားပွဲပြောတာဘုရားလူတဲ့ပန်းနဲ့နတ်ဆက်တဲ့ပန်းမြင်ဘုရားကများ အပုံတရားပုံအပုံတစ်ထောင်ပုံတစ်ပုံမရှိဘူးခင်ဗျာလေအဲ့ဒီမှာသွားပြီးတော့ရံငွားဟာလေကမြင်းရောထားကြတာလေဒါကြောင့်ဘုန်းကြီးကလူတော်သလင်းလားလို့အမိပေးထားပါဒါနရပတိရှင်းမှာဟုတ်ပါလားအေးအဲ့ဒါပဲဒီကိုမျိုးကိုရကြတော့ရှေ့နောက်တောင်မြောက်ခုနှစ်အင်းကြီးမျက်နာပူတယ်လေသူတော်ကောင်းတွေကရှိသေးတာကိုအဲ့တော့ဟိုသွားဆုပြီးတော့ မလုပ်ကြတော့နန့်ရောဆွဲကြအရှက်မရှိပဲနဲ့တခါနဲ့မူရစ်ရန်ကားအာတခါနဲ့တကိုယ်လုံးပြုတ်ကြရင်လားကြာရောဆိုပြီးတော့ခုံပေါက်နေကြတာအရာထူးတာအေးအယူထတာအခုနတ်တွေကဘယ်ချိန်လာတာတော့ညာ9နာရီ10နာရီလောက်ဘာမျိုးလို့ဒီလိုညမှာလာတာလဲလို့ဆိုတော့သူတို့ကလေနတ်ဆိုတာဘုန်းကြီးတို့နတ်တို့တန်တာလူဘဝ အဲ့ဒီမှာဟောခဲ့ပြီလားသူတို့ရဲ့အဲ့ဒီမှာဟောပြီးသားဒီမှာမဟောသေးဘူးဩဒုက္ခပဲငါနော်အဲအဲ့ဒီမှာတဲ့သတုမတဲ့နတ်သက်900တာဝိနာ1000ရာမ2000တုတိတာ4000နိမ္မာနရတိ6000ပရနိမိတဝသဝီ16000ရှိဒါနတ်ပြည်6000ရဲ့အသက်တာအဘုန်းကြီးတို့ရဲ့လူသက်နဲ့မဟုတ်ဘူးသူတို့ရဲ့နတ်သက်က ုန်းကြီးတို့လူသားရဲ့နှစ်90မှာစုမကြီးကတရက်အဲ့ဒီလိုရက်ပေါင်းသုံးတယ်တလအဲ့ဒီလိုလာပေါင်း12လတနေ့အဲ့ဒီလိုနှစ်ပေါင်း900ဟုတ်ပလားဂရေကိုသန်းရှိတယ်လူသားနဲ့အတွက်အဲ့ဒီအတွင်းမှာတဲ့ဒီစရိမရဲ့နတ်တွေအဝတ်ကဘယ်တော့မှနတ်သားနတ်သမီးအဝတ်ညှိုးနွမ်းနဲ့လဲရတယ်မရှိဘူးဖွဲ့ရတယ်ဆိုရတယ်ဝေလာဝေစုပ်တယ်ပြဲတယ်လုံးဝမရှိဘူး နာပြစ်တဲ့ခေကစပြီးတော့ပန်ထားတဲ့ပန်းတွေကဘယ်တော့မှညှိုးနွမ်းနဲ့လဲလဲရတယ်လို့မရှိဘူးခန္ဓာကိုယ်လက်ကလေးချခြိုင်ညာစသည်ကနေရအနာပြကချွေးစတဲ့အမြင့်ကြီးထွက်တယ်လို့ဘယ်တော့မှမရှိဘူးဒါသိထားဘူးဟုတ်ပလားအေးအခုနတ်ဒီလိုဆက်လိုက်ရတဲ့ဘောင်းဟုတ်တယ်ဘုန်းကြီးကထိခိုက်တာလားအရှိတရားနဲ့ညှိနှိုင်းတာ အေးအဲ့ဒါစီတရားနဲ့ညီနိုင်ပြတာကိုအချို့အချို့ကဗျာတကားတဲ့နတ်ကသူတို့ရောက်ခမတော်သလားအောင်မေးတယ်သူများလားလားအပြစ်တင်နေကြအဲ့ဒါသတိထားပါအေးဒါကြောင့်သူတို့မှာအဝတ်မညိုဘူးပန်းမညိုဘူးချွေးသားတဲ့အညီအကျင်းမထွက်ဘူးဒီတော့တဲ့သူတို့ခန္ဓာကိုယ်ကအင်မတန်မှနှုတ်ညံ့တော့ လူတွေမှာချွေးနဲ့သွေးနဲ့ကျင်းကြီးနဲ့ကျင်းငယ်နဲ့နှက်နဲ့တရွေးနဲ့အင်မတန်အညီကျေတူပြောတော့ဒီလူတွေလူလန့်ခသွားနေသူတို့ဒီအဲ့ဒီလူတွေအနတ်ရရင်ခွေးသေးဖို့လယ်မြင့်ဆွဲထားရတယ်လို့ပဲအ ਨੇ ဆုံး၈မိုင်အတွင်းမှာသူတို့အနတ်မခံနိုင်ဒါကြောင့်လူတွေဘယ်မှမသွားပဲနဲ့တိတ်ပြီးတော့အိတ်ကြတဲ့အခါကျတော့မှလူတွေကိုလာကဲဒါအရှိတရား အခုကမရပူးလိုက်တာသူတို့ပူးရင်လည်းအချိန်ပူးတာပဲလေဘယ်နဲ့လုံးပါလဲဒီပေမဲ့ဟာဒီနဲ့ဗုဒ္ဓဘာသာနိုင်ငံတော်ဗုဒ္ဓဘာသာဝင်တွေအတက်ပြောတာတခြားဘာသာဝင်ဘုန်းကြီးတို့နဲ့မဆိုင်ဘူးနိုင်ငံတော်ကလွတ်လပ်စွာကိုယ့်ကိုယ်ကိုပြုပြီးသားဟုတ်ပလားနိုင်ငံတော်စည်းကမ်းဘောင်အတွင်းကနေပြီးတော့ဘုန်းကြီးတို့ကဟောသဘောပေါက် အေးအခြားဘာသာပြောလို့တို့ဗုဒ္ဓဘာသာတွေမှာဘုန်းကြီးတို့မှာထိမ့်သိမ်းရမယ့်တာဝန်ရှိတယ်တာဝန်မရှိဘူးလားရှိပါဘူးဒါကြောင့်တာဝန်ရှိတာဝန်သိစွာနဲ့ဘုန်းကြီးတို့ကပြောနေကြတာတိုင်းတော့ပြီအခုနတ်တွေကဘုရားထံလာကိုရောင်ကိုဝါဖြင့်ထွန်းလင်းပြီးတော့မလုပ်နေကြပါလေအေးရှ िख ိုးပြီးတော့မှရက်နေကြတယ်အဲ့တော့အဲ့ဒီနတ်တွေတို့မြန်မာပြည်နေတိုင်းလာဖို့ကောင်း ဘာဖြစ်လို့တို့မပါဘူးနော်ကိုပြောတာအဲ့ဒါမပြောဘူးအလေးရောင်ရဆိုခြင်းလို့ဘာဖြစ်လို့တော့ဒီဒါပဲကိုဒုက္ခပါနော်မလွယ်ပါလားအေးကြိုက်ရှိသေးဗျာ အဲဒီလိုလာပြီးတော့မှမြတ်စွာဘုရားကိုရှိခိုးဝတ်ချလို့သူတို့နဲ့တင့်တဲ့သောနေရာမှာရပ်နေကြတယ်အဲဒီရပ်နေတာမထိုင်တဲ့အကြောင်း၄မျိုးဒီဓမ္မယုံမှာဘုန်းကြီးတို့ပြောပြီးသားတစ်ဒုက္ခမအလဟောနိယုတိဒုက္ခမတာယသမြန်မြန်ပြန်ခြင်းလို့လည်းမထိုင်တာ။ဘာကြောင့်လဲလူနဲ့သူတို့အတွက်သိဆိုတော့ကဘုရားကိုရှောက်ချင်တာရှောက်ဘုရားဟောတဲ့တရားနာပြီးရုပ်ဆိုပြန်မှုလွယ်တဲ့မတ္တရနေထိုင်မျိုးနဲ့လေ နမနိကသုခုမလတာယနုညံသိမ်မွေးလို့မထိုင်တာဘာဖြစ်လို့အကရေတို့လူတွေလို့တဏှာထိုင်မယ်ဆိုရင်ဟောမြေကြီးတဲ့ရေလောင်းလိုက်တယ်လို့စိတ်ပြီးတော့သူတို့ခန္ဓာကိုယ်တွေမြေကြီးတဲ့ဝင်သွားနိုင်တယ်။ဒါကြောင့်ပြောင်းလဲမှုပဲကိုအောင်လို့မထိုင်တာမတ်တရတယ်။သုံးပရိဏအာကိလန္တတာယမပင်မလို့လည်းမထိုင်တာ။ဘာဖြစ်လို့ ဘုန်းကြီးတို့တရားတော်မှများမှာဥစ္စာစီးပွားအေးဒါလေးသွားလာလောက်ကန်ရှာဝေစားတော့ရတယ်နတ်တွေကြတော့ပင်ရှင်သားများကဲ့သို့အချိန်တန်ပင်ရှင်ထုတ်စားအလုံးမသွားရအလုံးမလုပ်ရသူတို့မှလည်းပဲကုသိုလ်ဘုန်းရှင်ကြောင့်ဖြစ်လာတာစတုမတုလို့နုညသိမ်ဝေးတဲ့အာရထစားလိုက်ပြီးရောတဲ့ဒါကြောင့်သွားလာလောက်ကန်မှုမရှိမပင်မလို့လည်းမထိုင်တာ ဓမ္မလေးကကရူကာရဝတာယသယူသေးလေးမြလို့လည်းမထိုင်လာဒီနေရာကြတော့လည်းနဲ့တွေးတော်စီရဘယ်နဲ့လူကြီးသူမကြီးမတ်တကြီးရနေဘယ်ကောင်းမလဲလို့ဒုပရိသကတွေးကုန်တွေးလေနော်ကြိုင်ကြည့်ဘုန်းကြီးတို့ထိုင်နေတာဘာပလင်သစ္စာပလင်ပါဗျာတိုက်ရိုက်ပြောသားမငါနဲ့နော်အင်တာရိုက်ပြီးလှုပ်လှုပ်နေတယ်ဘာပလင်တော့ သာပလင်ဘုရားထိုင်နေတာဥပလင်မလီနော်အဲ့တော့နတ်တွေကသူတို့ထိုင်လို့စိတ်ပေါက်လာရင်တကယ်ရွှေပလင်ငွေပလင်ပရမယပလင်စသည်ပေါက်လာရင်အဲ့ဒီဘောသူတို့ကထိုင်ရင်ဘုရားနဲ့တန်ခါကိုမယူတရားရောက်လိမ့်မယ်တဲ့ဒါကြောင့်မထိုင်တာဘာလို့မျိုးအဲဒီလိုမထိုင်မနဲ့မတိုင်ရပြီးတော့မှမြတ်စွာဘုရားကိုသူတို့လျှောက်လို့တာလျှောက်တာဒါပေမဲ့ဒီနတ်တွေ ဘယ်လိုပဲအကြောင်းနဲ့တဲ့သူတို့ရဲ့နောက်ကြောင်းသမိုင်းကဖြစ်လာခဲ့တာလဲဆိုရင်အတိတ်ကိုမျောကြည့်တာဘုန်းကြီးတို့တစ်ချိန်ကအေးအဲ့ဒါအမျိုးသားကြီးတရားသူလည်းပဲတဲ့ခန္ဓာလက်ကံရနေတော့ဥစ္စာစည်းပွားရှာဝေစားတော့ရပါတယ်ဒါပေမဲ့လူမယားတရားသံဃာရဏသုံးပါးကိုအမြဲတမ်းကြည်ညိုနေတယ်ခရီးသွားကံဤဆိုရင်တဲ့ ဗျာမုရှိတန်ဃာပိဖိတ်ဆွန်လူဒံတရဏဂုံသီလဆင်းမြန်းပြီးတော့မှပရိမေတ္တာဒေသနာနာယူအဲ့ဒီလိုအမြဲတမ်းသူကပြုလုပ်လို့ရှိအဲ့ဒီနေ့တော့တဲ့ရေလန်းခရီးကိုစီးပွားရေးကိစ္စနဲ့သွားမဲ့အခါဘုရားမူရှိတန်ခါပင်ပိလို့ဒါနာပြုတရဏဂုံတိလာဆောက်တည်ပရိမေတ္တာဒေသနာတွေနာယူပြီးတော့မှ သင်္ဘောပေါ်တက်သွားတယ်လူပေါင်း900တို့နဲ့အတူပေါ့လူပေါင်းဘယ်လောက်အဲ့ဒါသင်္ဘောကားကထွက်လို့9ရက်ကြာတဲ့အခါကျတော့ဟောပင်လည်းနဲ့ထဲမှာပရိသတ်ရေလေးပြင်းမုံနိုင်နေကြလိုက်နေပြီပြင်းထန်သင်္ဘောကြီးဟာဘယ်လိုမှမဟန်တော့တဲ့အခြေအနေဖြစ်အဲ့ဒီအခါလူပေါင်း900တွေကမိမိတို့ကိုယ်ွယ်ရှိကကြတဲ့မြမပိတ်သက်တို့ အစရှိသောနတ်တွေဝိဇ္ဇတော်ကြီးတပတိတွေကိုမျောဤတတ်တပြီးတော့အောဟိခါဖြင့်ဟောမဇ္ဇဘာကူညီပါစုညံပွက်ပြီးတော့အိန္ဒိယမယလှုပ်ရှားနေကြဒီတော့ခရီးမသွားခင် ကုသိုလ်ပြုလာတဲ့မျိုးသားကြီးကလေဟုသင်းမော်ထိတ်မှထိုင်ပြီးတော့မှယောဂီသူတော်ချင်းကဲ့သို့တည်ငြိမ်စွာနဲ့ ကိုခရီးမထွက်ခင်ကပြုခဲ့တဲ့ကုသိုလ်ရှိရှိရက်လာကပြုခဲ့တဲ့ကုသိုလ်တွေကို ပြန်ပြီးအောက်မေ့နေတာမျက်နာတီးပြီးတော့မျက်နာချီပြီးတော့ပြုံးရိပ်ပန်းနေလူအောင်900ကတော့ဒီမှာကြောက်တဲ့လူလာကလှုပ်ရှားပြီးတော့ပင်မဆင်းရဲတိစွာသောကပြပါဒများနေတယ်ကုသိုလ်ရှင်ပုဂ္ဂိုလ်ကြီးမှာတော့တည်ငြိမ်အေးချမ်းပြုံးရောင်တန်းနေတယ် အဲတော့လူမဟုတ်ခொနည်းကပြေးရင်လွှားရင်လှုပ်ရှားရင်ကအဲ့ဒီအမျိုးသားကြီးမြင်ရမင်းရတော့ဟာတို့မှတော့သေပြီကြအိမတမကြောင်းလံပြီးတကားလာဖြစ်နေဟိုလူကြီးမှတော့သက်မပါတဲ့ရုပ်တုသက်ပွဲမျက်နှာဟာကြည်ပြီးတော့ပြုံးပြောင်းမှနေတဲ့ဧကနာသူမှာအာဟုနဲ့လက်ကင်ရှိဟန်တူရဲ့တဏီအာဟုနဲ့အဆောင်ရှိဟန်တူရဲ့ လာသွားမေးကြစို့ဆိုပြီးတော့လေဦးလေထိတ်သွားသူများကဒီမှာကြောက်လန့်တတ်ကြနဲ့နေတယ်သင့်မှာတော့မျက်နာကြည်ပြီးတော့ပြုံးရိပ်သာမလုံးမချရုပ်ကလေးတဝက်ဖြစ်နေတယ်သင်သင်မမကြောက်ဘူးလားသင်မှာဘာအားကိုနဲ့ဘာအဆောင်ရောက်နေရှိပါသလဲအဲ့ဒီအခါကျတော့မှမြို့သားကြီးကအိမ်ငါအဆောင်ကောင်းအားကိုကောင်းနေရှိနေတယ် ပြောပြမဲ့သဘောကြနာထောင်ရင်လို့ကိမဟံမာယာမေအထိမေဒါနံမေငါအငါမာဒါနံဘေကစွန်ကြလူတန်းရင်လို့ခေါ်တဲ့ဒါနကုသိုလ်သည်အာဒီထင်ရှားဆုံးဆုံးရှိပါကုန်ရဲ့တမ္မာရွှေတော်တို့ခရီးသွားဖို့သွားဖက်တို့အာငါသည် မရဏမေရင်ကိုကိမ္မာယာမိဘာကြောင့်ကြောက်ရမှာလဲနပါယာမိကိုတာနထောက်ရဲရဲတောက်တမို့ဩသေမင်းမကြောက်ရလေပြီတကားိုင်ရှိပြီဒွေနာလူကလက်တို့ထားလိုက်နော် အဲဒီတော့ကတဲ့ဒုပရိသသာဓုခေါ်လိုက်ကြပြီဘာသာဓုတော့တကားသာဓုသင်မင်းမကြောက်ရလေပြီတကားသူခေါ်တာနော်စံကြည်အောင်မဲ့တုံမာကသင်တို့ဤပကိနိယောမညမတို့ကိုမင်းငါအားဒေတာစေရနာဖွေဖြွေ၍ပေးလူပူဇော်လိုက်ကြကုန်ရသတည်းဟော အဲ့ဒါကြောင့်ခက်တယ်ပြောတာတို့ဘုရားဘာသာပြောတဲ့စကားလည်းနားတော့နင်တို့အမညင်မတွေငါအကုန်ပေးလိုက်ကြသာဓုဆိုတာကယူသွားဩတေစေတနာကောင်းပါလားဖြူဆရာတော်တို့သိချောနေပြီဟမ်အေးဖြူဆရာတော်သိချောနေပြီတည်းနဲ့တနည်းကအလူတခုမှဟုတ်လားမန္တလေးကဘယ်သူဆိုလာပဲအခုနာမထွက်နေတဲ့မင်းသားလေး သိန်းစော်အဲ့ဒီသိန်းစော်နဲ့သွားတွေ့တာကိုကပြောလိုက်အောင်မသိန်းစော်ကလည်းငါလောက်ဒီမှာလာတာပါလားသူရောက်ကမကြီးကသဘောကျတယ်ဘာလို့သူတို့သမက်ကလေးလာကြောင်းပြောလို့သဘောကျတာဗာတောင်တွေးမြောက်တွေးချော်မတွေးရနဲ့နော်အဲကိုက်ရှိတယ်အခုလည်းဖြူစရာတော်တို့ကသိတော်တဲ့လှနေပြီထင်တယ် ဒုပရိသတိယစေတနာကောင်းလိုက်ကြတာနင်တို့အမညီမတွေငါအကုန်ပေးလိုက်ကြယူသွားဧကနာတော့ဒါဘာမှမဟုတ်ဘူးစံသေးစီသေးကြီးလို့နေပါကိုင်ကနေ့တို့တောင်ဥက္ကလာကျော်သူဟုတ်လားတောင်ဥက္ကလာကိုရကွယ်ဝတ်သားတပိတ်တာဘယ်လောက်တော့ဟာဘယ်နဲ့900ရော600ရော900ရောပါလားအဲမတူဘူးထင်တယ်ဒါပေမဲ့ကဲမင်းမရှည်ရလား ဒီတို့တော့မလွတ်သေးဘူးပေါ့နော်အေးကဲနောက်ဓာတ်စီတကလာပဇိရှိဟုတ်ပါမလားဟမ်အဲ့ဒါကဟိုမျက်နှာပြဈေးဟုတ်မလားအောက်ထိုးဈေးရှိတယ်ဘာကြောင့်လဲဆိုတော့ဘုန်းကြီးတို့ကအဲ့ဒီမျက်နှာပြဈေးမရဘူးလေ လိုက်တယ်ကမန္တလေးမှာဆိုလို့ရန်ကုန်မှာဘယ်မှမရဘူးအောက်ထိုးနဲ့ကြီးသွားရတာကိုအဲ့တော့ဒီဇယ်ကလာဘယ်လောက်တော့ဟော300ရော400ရောပါလားဘုန်းကြီးတို့ပြင်တနည်းပေးတာ3ဟာလားဇယ်ကလာဘယ်လောက်3900တဲ့ဘုန်းကြီးတို့3500နဲ့ပေးပါမယ်တဲ့ကဲပြောလို့တာကတော့ဗျာနောက်ကဓာတ်ကြီးကြီးရ78ချက်ပဲရှိတယ်အဲ့ဒါနိုင်ငံသားကဟိုဘိုးတော်တွေနဲ့တွေ့ပြီးတော့ဆိုင်မဟို180နဲ့ခုံတက်သွား ဟိုးအောက်တို့ကြတော့က300ကျော်ရှိဒီကြက16ကြပဲရှိပါလေခုနကဘိုးတော်ဟုတ်လားဘိုးဘိုးအောင်နဲ့နိုင်ငံသားကဘိုးဘိုးအောင်နဲ့တွေ့ပြီးတော့ဆိုင်ပေါ်တက်လိုက်တာအဲဒီမှာ160နောက်အောက်တို့စီကြတော့အဲ380ဖြစ်သွားပြီအဲတော့တွက်ကြည့်လိုက်ရင်တော့ဝက်ကလည်းတက်ပြီးပြန်မရှင်းဓာတ်စီနဲ့ဒီဇယ်ကလည်းတက်ပြီးတော့ပြန်မရှင်းဩတက်ပြီးပြန်လို့မရှင်းနေရတော့ပါလားဘုန်းကြီးတွေ့မိတာလေ ဘုန်းကြီးတော်ပလင်မောကပြန်မဆင်းနေတာညောတာခေါင်းကဘသူကဘလောက်ဘလောက်ဘလောက်ဆိုတာကိုအဲအဲဆိုလိုချက်ကတော့ပြိဿရေဈေးဥကနာကြီးလို့များသာဓုခေါ်ကြသလားဒါပြောတာပါအမှန်တော့ဒီကဲထဲမှာဈေးအကြတုန်းကတော့အိုင်လို့ပဲရှိဈေးအကြတုန်းကဟိုဘုန်းကြီးတွေဩခိုင်းလို့ကရင်တော့အရိုက်ခံရတော့မှာပဲ abr rohụ maa a jana lelyarsi llelaya doda nalaba gụ ya we a adịla bara ahụ lụda msi a ba ụra ihema uro lsin ဘုန်းကြီးတရားလူလို့သူတို့90မလူဘူးဘုန်းကြီး90လူလို့သူတို့အစိတ်မလူဘူးဒီခေတ်လက်ဈေးကြတုန်းကတော့အိုင်တို့နဲ့ယူတို့ပဲရှိတယ်။နော်အခုဒီတရားဝဲကြတော့ဖြူးစရာတော့လို့ဈေးကောင်းမိသွားပြီတင်တယ်။နင်တို့အမညီမတွေငါအကုန်ပေးလိုက်ကြယူသွား။ဒါတော့တစ်လုံးနဲ့ရဲ့နော်သုံးလုံးဆိုမိရင်တော့ဘယ်နဲ့မှတတ်နိုင်မှာမဟုတ်ဘူး။အဲဒါကြောင့်သာဓုလည်းပဲအမောင်တတိလည်းပဲ သတိထားတဲ့အခါသာဓုလည်းပဲနှိုင်းနှိုင်းချင်းချင်းလေးနဲ့ဆိုကြရှေ့ကပုတ်တိုင်းနောက်ကလိုက်ပုတ်မနေနဲ့ရှေ့ကပွားစိတ်ကြိုက်လို့ပုတ်တာအဲတို့လူတွေတော်တော်ခက်ဒါကြောင့်နာဖာယာမိကုဒါနထောင်ရရတောက်သမောဩသိမင်းမကြောက်ရလေပြီတကားအဲ့ကြ တကယ်ခွန်ရမှန်ကြတော့ရောင်းချကြဖြစ်သွားပြီ။ဩခုနကအတန်လေးပြန်လာပြန်ကြားခြင်းနဲ့ထင်တယ်။သို့အာဓုဒုဗောဓဘာသာတွေလည်းခုနကပြောတယ်ကာရာဥကေကြီးဖြစ်ကုန်ပါပြီ။အောင်ကျူကျူအဲဥကြောင်ကြောင်ကြီးဖြစ်ကုန်ပြီ။တကယ်ခွန်ရမှန်ကြတော့မခေါ်ပဲနဲ့အမဘိတောင်းတော့ခေါ်တယ်ဗျာ။ သဘောကောင်းတာမိမိတို့အိမ်ကသွားနေပါလားအေးဒီမှာပြောတာပါလေအိုအမောင်းတို့ငါမှဆောင်းကောင်းတဲ့အာကိုဆိုတာရှိတယ်အဲ့ဒီဆောင်းကောင်းအာဟုကသူများထံကလက်ဖြတ်ခန္ဓာတာမဟုတ်ဘူးငါကိုယ်တိုင်ချိန်များစွာနဲ့ဆိုပြီးတော့သုတ်တန်တာနာဝိနိတာနာဗိဓမာတာနာတွေပြုတတ်တာရှိတယ် အဲ့ဒီဒါနာဟာငါအတွက်အာကိုနဲ့အဆောင်ရောက်မယ်ဘယ်လိုလဲဆိုရင်လောကမြို့ကွက်သွားရင်ရွှေဥသုံးရမှသိကြသလိုမြို့နဲ့တူတဲ့ဒီဘဝခန္ဓာဆုံးမပျက်စီးသွားရင်ရွှေဥနဲ့တူတဲ့ဒုက္ခတိနဘဝခန္ဓာစည်းချိန်တွေကအသိစောင့်ကြိုနေလို့ငါသိရမှမကြောက်ဘူးအဲ့ဒါငါရဲ့အဆောင်ကောင်းအာဟုပဲတိုက်ဆို့ ကိုဒါနထောက်ကိုဒါနထောက်ရေရေတောက်ရေရေတောက်တေမင်းမကြောက်ပြီတေမင်းမကြောက်ပြီကိုဒါနထောက်ကိုဒါနထောက်ရေရေတောက်ရေရေတောက်တေမင်းမကြောက်ပြီတေမင်းမကြောက်ပြီဟောကိုဒါနကိုထောက်ထားပြီးတော့ပါအထောက်ပြုပြီးတော့မှတေမင်းကိုမကြောက်ဘူးတဲ့ သို့မြေဟိုကွယ်ရာမြေဟိုကွယ်ရာရွှေဟိုသာရွှေဟိုသာသေချာ300ပမာကြီးသေချာ300ပမာကြီးသို့မြေဟိုကွယ်ရာရွှေဟို ဆယ်မျိုးဗျာအနမနံကရံဩထာယနာမနဝိလိပနာကနောသေယောပရိပယဒါနဝတ္ထုသိယုံတသာအနံစာရယထမင်းစားတဲ့စားစရာမျိုးမျိုးဘာနာဖြောရေးစားတဲ့တောက်စရာမျိုးမျိုးကရံအိတ်ချောင်းပြတ်စရာစီရီဆောက်ဝမျိုးမျိုးဝဋ္ဌံသင်္ကန်းနဲ့တကွလုံကြီးအိတ်ဒီတပဲမျက်နှာတကွာဤခင်းဆောင်ချင်းအောင်စတဲ့အဝတ်အမျိုးမျိုးဟုတ်လား အေးတို့လောကလူတို့နေအပြင်သုံးဆွဲကြတာသုတ်တဏနာ10မျိုးရှိတယ်အနာပါဏကရဝတ္တယာနာယင်အမျိုးမျိုး မာလံပန်းဆိုအမျိုးမျိုးဝိလေပနာဟောနေလိုက်ဖြီးဖြီးနဲ့ပန်းထွက်တယ်ဟုတ်လားအဲ့ဒီနတ်သာတမျိုးပြီးတော့ကာနောတကယ်အကျော်စံပါနတ်သာကရမတဏ္ဍကစတဲ့တမျိုးသေယအိယနေယ ကရင်ကရထိုင်ပြီးယောစတဲ့ပရိဘောဂတမျိုးပရိပေယရှိမိအလင်းရောင်တမျိုးအဲ့ဒါသုတ်တနာနာ10မျိုးပါရဏ10မျိုးဟောဝိနိဒာနာကဗရမယောတဲ့မော်ရယ်ခဲတွေဘယ်သူလဲဆိုဟောခိုင်လေးကြီးတဲ့လဣန္ဒြိတဲ့နဲ့နာနာလိုင်းနဲ့ထက်ထက်မိုးဦးတဲ့သိပါမသာမတယ် မယောင်ရစီလူတလွဲဆံမင်ကောင်းဟောခရောင်းကြိုက်တခြားကိုပဆိုးတခြားသိရမှမသိပဲမသိရမှသိနေတဲ့သင်္ကန်းစွာကြောင့်စိတ်အဲ့ဒါဝိနိဒာနာအခုဘုန်းကြီးဝတ်တဲ့သင်္ကန်းကလေအဲ့ဒါကိုဒီမှာရှေ့မှာထိုင်းနေတဲ့မောင်စောဦးတဲ့အဲ့ဒီကလေးသုံးနာမဲ့ရှိတယ်တောင်တကုံကလာရရှာ အဲဒီကလေးဟာတဲ့ဆရာတော်ဟောတဲ့တရားတွေကိုကြည်ညိုလွန်းလို့တဲ့ဖယေကိုပူဇာသင်္ကန်းကတ်ကျင်လို့ဆိုပြီးအဲ့ဒီသင်္ကန်းလေးဝတ်ဟောပါဆိုလို့ဝတ်ဟောနေရအမေကတရားဘာနှပုတ်နာဘူးလဲအောင်မခုနှစ်ပုတ်ရှစ်ပုတ်ပဲအဲ့ဒီကလေးကဟုတ်ပလားတော်တော်ထူးခြားတဲ့ကလေးအဲအဲ့ဒါပဲခိုင်းတော်ပြီဆိုလိုချက်ကတဲ့ဝိနိဒာနာကဘာနှမျိုးဘာတွေပါလဲ အေးအခုပြောအခုသိတယ်တန်လုံးကျွအောင်လေဟုတ်လားဒါရဲ့အဘိဓမ္မာဒါနဘာနာမျိုးမသိရင်လည်းပါဇတ်တဲ့လက်ညှိုးတဲ့ဘောက်ဆိုပြီးနာမုံနာမနှိမ့်လိုက်6မျိုးတဲ့အဘိဓမ္မာဒါနာအေးယူပါယုံသတ္တယောကနာဝရတံဘုဒ္ဓဘာဝဓမ္မယုအဲ့ဒီအာယု6ပါးလူရဏအဲ့ဒါဘိဓမ္မာဒါနာ ဆိုလိုချက်ကတချိန်တော့ကအမျိုးသားလေးတယောက်အနည်းရောင်အဝတ်ကလေးကိုလှူတယ်ဒါပေမဲ့သူကအဝတ်ကို ပမာမထားဘူးအနည်းရောင်ဆိုတာလေးကိုစွတ်သွဲလန်းလာရှိခဲ့တဲ့ဒါပေမဲ့ခြားကာလလတ်တလောအကုသိုလ်ဖြာချောလို့သေသွားလို့ငရဲရောက်တဲ့အခါမှာငရဲမိတောက်တာကို မြင်တယ်ငရဲမိပါရောက်မှလိမ့်ချွမ်းလာတယ် နည်းနည်းလေးနဲ့စဉ်းစားဖြေပါဦးဘုန်းကြီးမြင်လေစဉ်းစားရရတာပြာနူးနူးလေးလားဈေးရွှေရွှေလားဝါကျင်းကျင်းလေးလားဟုတ်လားအမလေးစဉ်းစားလို့မရဘူးဗျာကျော်သူကစဉ်းစားကောင်းလိုက်တာအနိယောင်ပါဗျာကိုင်အနိယောင်ဆိုရင်လည်းပဲတာဟုကလာပါကျော်သူကိုးနိုင်ရဲ့ဟလားထောက်ခံရဲ့အရာခဏိကကငရဲမိအနိယောင်

eyi anaari bụ su dnaaa awadi ya siri de zụsake edmendolejiagala ladaro agudoji ajọ mahe niri cọbi bibi tọlụna jarohealụwu ahari na duba bọọlụ alụ kgodogobianya dajiyarudere na he ga lomia kekpadi era abremadaa gowuyi ဟုတ်ပါလား။ဒါကြောင့်ဆိုတဲ့ဗါရကုသိုလ်ပုံညာပြုကြလင်လင်ဒီသုဒ္ဓဒါနာဝိနိဒါနာပိမာဒါနာဒါနာပိုင်းဆိုင်ရာဘာဖြစ်ဖြစ်ကိုယ်စိတ်တဲ့အာဘာတယဆွဲလန်းစွာရှိတာကိုမြန်မြန်ပြုကြတဲ့ဟောကုသိုလ်ပုံညာကုသိုလ်ပုံညာပြုကြလင်လင်ပြုကြလင်လင်လင်လင်ဆိုတာ မြန်မြန်ဆိုတာအဲသစ္စာကြီးဖွင့်တာကလည်းဘယ်နဲ့ပြေးလန်းလိုက်တာနဲ့လားနေတာလေးလေးဆိုတာမြန်မြန်မြန်မြန်ဆိုတာနောက်မကြခြင်းနဲ့နောက်မကြခြင်းနဲ့ဆိုတာအရင်ဥပါစေဩတီချယ်ဒီလည်းခဏခဏမုံမှန်သင်္นานတက်နေရတာပါလားအေးကုသိုလ်ပုံညကုသိုလ်ပုံညပြုရလင်လင်ပြုရလင်လင်မိကသာ စောင့်ညာသူပင်ကိုပြုနိုင်မကိုကပိုင်ရှင်ခွင့်ကြုံညာကိုအားစောင့်နေပင်ညမသရပြေထုတ်လိုက်တော့ကုသိုလ်ကိုနောက်မကြသေးနဲ့အရင်ဥစွာမြန်မြန်ပြုပါဘယ်လိုလဲဆိုရင် ကုသိုလ်ဆိုတာမွေးသမိခင်နဲ့တူတယ်တဏိမိဘနဲ့တူတယ် တောင်းဆိုမလုံးဆိုသာပြည်ကိုထုတ်တာရှိတယ်သာသူသမီးတို့ကိုအေးကုသိုလ်တရားကလည်းပဲပြုထားတဲ့ကုသိုလ်မှန်ရင်တဲ့သူကအဲ့ဒါအယံသစ်အကျိုးပေးဖို့ဆိုပြီးတော့တဲ့ကုညီကိုဝိုင်းဝန်းပါတယ်သဘောပေါက်ရသဘောလေးထဲပါနင်ကပေါက်မနေပါနဲ့သဘောပေါက်ရလားအဲ့လိုလှုပ်သမ်းပါနားရှင်းရလားနားရှင်းပါ အတုယူเสียမကောင်းဘူးလားကောင်းပါတယ်တဲ့ဘာတွေကြီးညာနေတတ်တယ်မဟုတ်ဘူးခေါ်ပေးရအောင်အဲအတုယူเสียမကောင်းလားသို့ကုသိုလ်ပုံရပြုကြလင်းလင်းအမိဂါသာသောက်ရသူပင် ကိုပြုနိုင်မှကိုပြုနိုင်မှဘူခပိုင်ရှင်ဘူခပိုင်ရှင်ခွင့်ကြုံညာခွင့်ကြုံညာဘူအားဆောင်နေပဲဘူအားဆောင်နေပဲအေးအဲ့ဒါကုသိုလ်ဟာအကျိုးပေးခွင့်တိုင်လာပြီဆိုရင်ဘာပဲဖြစ်ဖြစ်အေးအဲ့ဒါကုသိုလ်ဟာအကျိုးပေးခွင့်တိုင်လာပြီဆိုရင် ဘာပဲဖြစ်ဖြစ်ဒီကုသိုလ်ကလာရောက်ပြီးတော့အချိုးပေးတာပါတဲ့ဟုတ်လားအဲ့ဒါလောကလူကြီးကနတ်ကိုစုံကိုဘာညာနဲ့တို့ပြီးအချိုးပေးတော့နတ်ကမှလည်းဘာညာနဲ့ပြောတာတတိကျွေလိုက်သတိကျွေတော့ငကြီးကနင်းလာလားကြီးနေလို့သတိကျွေတာဒါပါပဲကြီးနေလို့သာကျွေသမင်မောသတိတစ်လုံးမှမရှိဘူးနင်းလိုက်တာတုံးတဲ့ ရွှေရုံးမှနေနေလို့အကျိုးပေးခြင်းတန်တဲ့အခါကိုကတစုံတစ်ခုကိုအေးဆိုကြပါစို့ဗျာအဲနတ်ကိုကိုးကွယ်တယ်ဆိုတော့ဒါနတ်ကပေးတာဘယ်ဟုတ်ရမှာတော့ကုသိုလ်တရားကအကျိုးပေးတာနဲ့နတ်ကိုးကွယ်တဲ့အချိန်တိုက်ဆိုင်မှုပဲအဲ့ဒီတိုက်ဆိုင်မှုကိုတို့လူတွေကအယူအဆွဲမှားရကြတယ်ဒါဟိုတကားအဲ့ဒီတတ္တသုတ်တာအခြေခံကောင်း၍အလုံးမှန်မှန်စီဆိုတဲ့အမည်နဲ့ဒီနေရာဟောခဲ့ပြီတာ ဒါနပုရိပိတိမှာဒါနကိမင်းအုပ်စိုးနေတော့ပိဋိတန်စာတယောက်အေးသူ့မှာအတိုင်းဝန်သိမ့်များဘယင်ကလှမ်းပြီးတော့လေသာမင်းကမြင်ရတော့ဟိုဟာဘသူလဲကွာပိဋိတန်စာပါဗျာအာမေပိဋိတန်စာကဒီလောက်အတိုင်းဝိုင်းနေတယ်ဟဲ့ကောင်းလေမကြည့်ချင်ဘူးကွာယာရုဖြုတ်လိုက်ယာရုကြအဲ့တော့ဝါစီပြေတယ်လို့ပဲခြံရံနေသွားကုန်ကြရောပြီးတော့စိတ်ပြက်လည်းပြက်တဲ့ဘယင်ဥယျာဉ်နဲ့ရောက်တော့ရှင်သာရိပုတ္တရာလောက်ကိတဝဆယသိ သူ့ဘာသူတရားထိုင်နေတာကိုဒီအယုတ်ဓမ္မကြီးနဲ့တွေ့ရမှာမို့ငါယာရုကြတာထွေးထွန်းချွဲတဲ့နဲ့တပိနဲ့တွေ့ခဲ့စိတ်ပြက်လက်ပြက်နဲ့အဲ့ဒါဥယျာဉ်နဲ့နေပြီးတော့မှပြိတ္တညလေးတဲ့မိုးချုပ်ကန်လေးလေးပြန်လာဘယင်ကလည်းလေသာဘယင်ကလည်းကြီးဟိုဟာဘသူလဲကွာမနေ့ကယာရုချခိုင်ရတဲ့ပြည်သားသာမပါဖေရအာတနာပါလေပြန်ပေးလာ အဲ့ဒီတော့ဘာဆွဲလိုက်တော့ရလေးကိုချွဲငန်းနဲ့တရွေးနဲ့ထွေးလို့ရာထုပြန်ရတယ်လို့သွားဆွဲလိုက်နောက်တစ်ချက်အမတ်ကြီးတယောက်ရာထုကြပြန်ဒီတော့ဒုပရိသလည်းဒီတိုင်းမှာဒီလိုလိုများချင်းဘယ်ဖြစ်ရင်ကောင်းဘူးဘယ်နှဟောကောင်းနော်တိတ်တိတ်ပုံလေးတွေနဲ့လေအဲ့တော့ခေါင်းကပြောတယ်လို့အစွဲတန်တဲ့လူအာခမရပြီးတန်းကမှကြည့်လေမနဲ့ပဲရာထုကြတယ်ညံ့နေလိုက်ရရာထုရသွားတာဗျသူသာမေး အဲ့တော့သွားမေးတယ်အမတ်ကြီးကပြတန်းစာသွားမေးတယ်အမတ်ကြီးကဘယ်သွားမေးအေးအဲ့တော့ဟိုကကျမတော့အဲ့ဒါရသိထွက်ကန်းတရီနဲ့ထွေးလိုက်တာရာထူးရတာပဲတော်ရည်လို့ဆိုတော့အဲ့ဒီအမတ်ကြီးကလည်းမရှိမဆိုင်လက်ပံသာဓာတ်နဲ့ချမ်းသွားပြီးတော့ထွေးတန်းတွေးတော့ဟောတိုက်ဆိုင်မှုရရာထူးပြိုင်ရလားဗျာနခိရှာဒီတော့လူကြီးအစွဲတဲ့တန်လာတယ်နော်ဒါဟိုအဲ့ဒီခန္ဓာတုံးကပြောခဲ့ပြီးသား အဝုထပြောနေတာတာဏိယအကျင့်ကြတော့ဘယင်ကိုယ်တိုင်စစ်ထွက်ရအဲတော့မှကိုယ်ကအမကြီးကအရှင်မင်းကြီးရှစ်အောင်ရင်ဥယျာဉ်တော်တဲ့ကရသိရုပ်မာကိုချွဲကန်းနှတ်တွေနဲ့ထွေးပါဟောရှင်မင်းကြီးယာရုချတဲ့ပြည်သားကမှအောင်းလာတယ်ဖယားကျွန်တော်မျိုးကြီးကိုယ်တိုင်အောင်းလာတရုပ်ပြတော့ဟုတ်တယ်တော့လားဗောဗျာအဲ့ဒါနဲ့ဘယင်ကလည်းသွားထွီးထွန်းလို့ပြန်ရောဗျာ စစ်တိုက်တော့ဟောအကြောင်းအားလျော်စွာအောင်မြင်လာတော့သုံးကိရှာအစွဲကမြဲသွားပြီကိုဟုတ်ပြီနော်အေးသူ့ဟာသူအကျိုးပေးခြင်းတဏ္ဍာကိုတို့လောကလူတွေကအဲ့ဒီတခုတည်းနဲ့ဒါကမှန်တာပဲလို့သွားဆွဲတာကအုံနောက်မရှိရဘူးပြန်ရှင်းစားတွေးခေါ်ကြရတယ်အများကြီးပဲမှန်ရလားအေးအခုတော့ဒါလေးတခုတည်းဆွဲနေကြတာခင်ဗျားတို့ပြောပြပြီဟိုမန်းလေးမှာမြတ်မုနိဘုရားကြီး ရခိုင်ကပဲဆောင်လာတော့နောက်ကရခိုင်ကြီးရုပ်ကြီးတွေအမတ်တရားမထားဘူးလားအဲခေါင်းတိုင်းတော့ခေါင်းယောဂသင်တယ်တဲ့မျက်လုံးကြိုက်တော့အခုအစွဲကြည့်လိုက်တယ်ဒီကိုယ်လုံးမလောင်းကြံတော့ဘယ်နဲ့တော့အေးအဲ့ဒါအစွဲလွန်တာအဲအခုလည်းကြည့်ပြဒါနဲ့ဘယင်ဆက်အောင်လာတော့မှအာခုနကပြောရတဲ့ဟောလေးတချို့ အဲဟိုးလေးတကြောဖြစ်လာပြီဆိုတော့တို့ဘီနီလောက်တာမန်တယ်တို့ဘီနီလောက်တာမန်တယ်နဲ့ပြောရတော့ဟောပရိသတ်ကြီးပန်းမိုးကြီးရွာလာဟာဒါကလည်းတို့ဘီနီတကိုကြည့်တယ်တို့ဘီနီလောက်တာမန်တယ်ဆိုတော့ငွေမိုးကြီးရွာလာထွက်ကောင်းလိုက်ကြတာနောက်တခါကျတော့ရွှေမိုးကြီးရွာလာတယ်ပကတ်ထဲကကလေးကမကြံဘူးထွက်ကောင်း အဲ့ဒီမှာလူတွေအားလုံးလွေမြင်ကိုရောက်မလားဆိုမှဓာမိုးတွေလှံမိုးတွေရွာချကြောက်ခဲမိုးတွေရွာချပြီးတော့မိကြီးမိုးနဲ့သဲမိုးနဲ့ဖုံးပြီးပြလိုက်တာဒန္တပူရိပြည်ကြီးတပြည်လုံးပစ္စည်းတွေထုတ်ပြလိုက်တာအဲ့ဒါကတိထားအောင်သူဘာလို့တိုက်ဆုံမှုကိုတို့လူတွေကတော့ကြဘာကြောင့်ညကြောင့်လဲဘုန်းကြီးကိုယ်တွေပြောမယ်ဘုန်းကြီးတစ်ချိန်ကဟိုပါကျလို့တစ်ချိန်ပေါ့လေအဝယ်မှားဘူး မှာတော့အဲ့ဒါပြန်ထုတ်ဘယ်နဲ့မှယူမဲ့လို့မရှိအဲ့တော့ဟိုလူကပြောရှင်မရဓာတ်ရိုက်ဘသူဓာတ်ရိုက်ကောင်းလာငါကိုယ်တိုင်ပြင့်တယ်ကဘောတဲ့ဟုတ်မလားအဲ့ဒီသူနေရာနေရာကဂါထာရမန်းလေးကြီးရိုက်စမ်းဘယ်တော့ကြာဆောင်းရမလဲတလနှစ်လဆောင်းမယ်ဘာမှဖြစ်နောက်တစ်ခါကြာလာပြန်ရောဘသူကောင်းလာကံတဲ့ကာမောဆိုပြီးတော့အဲ့ဒီမှာအရိုက်ခိုင်းတာပရိဒါ ဒါကလည်းရွှေရောင်းမှန်းနဲ့ထိုးသူတို့လည်းရောင်းမှကြီးရွှေချထိုးရတာလုပ်တဲ့လူကပြောတာပါဟုတ်မလားအဲ့ဒါနဲ့ဘလောက်တောင်ကြာသွားလို့နောက်ဆုံးကြတော့တန်ငယ်ရှင်ဟိုเจ้าနေပဲတန်ငယ်ရှင်သူကဘင်းတို့ဓာတ်တို့ကောင်းတယ်တဲ့အာတပီတော့ဘယ်တော့မှလောက်တာဘယ်လိုအောင်အေးအေးအေးလာလာလာမင်းနဲ့ငါနဲ့တူမပေးကြီးလောက်အောင်ဟုတ်ပါလားအဲကိုကညီမမရှိတော့တူမပဲပေးရမှာ အဲ့ဒါနဲ့ခေါ်သွားပြီးလှုပ်တာဘယ်လောက်တော့21ရက်အိုးရက်ပေါင်း30ဆောင်30ဆောင်တော့လေဘာမှမဖြစ်ဘယ်နဲ့တော့မင်းဘယ်သူမှခေါ်သွားမှာပြောလို့ပြောတာတကယ်ချင်းကြီးဆိုတော့ရည်ရပြောတာအဲ့ဒါနဲ့10လတောင်ကြာတာဘယ်နဲ့ဒီလိုကြားလို့တာဥ90မကဘူး အစွဲကလောကလူတွေကဒီစုံတွေကတိုက်ဆုံမှုလေးကြောင့်ဖြစ်တယ်ဆိုပြီးတော့အဲ့ဒီကိုယ်တော်လည်းသူတိုက်ဆုံမှုလေးတွေထုတ်တော့ပြောလို့ဒါမှကြွတော်မူပါဆိုပြီးတော့ပါကျလို့တစည်းနဲ့ပြင့်ပြီးတော့ကိုအလုတ်ခိုင်းတာဒါသူတို့ကိုဘုန်းကြီးတို့အပုတ်ချနေတာမဟုတ်ဘူးတိုက်ဆုံမှုဆိုတာလေးကိုသရုပ်ဖော်နေတာဟုတ်ပလားအေးအဲ့ဒါပဲဗျာဒါကြောင့်ဘုန်းကြီးတို့ပြောရရင်တိုက်ဆုံမှုသာသောတနာနာပြောရရင်ဟဝါရင်းကဖြာပုံကသွားတော့ပြန်လာတော့ဂျပန်သွားရမယ်ဆိုတဲ့သတင်းရတယ် ဒါကနောက်တစ်ခေါက်ပိဋကဆိုပြီးသွားတော့အမေရိကန်သွားရမယ်ဆိုတဲ့လင်းရလာဒီလိုဆိုရင်ဘုန်းကြီးဖြူရတယ်ဖြာပုံပြောင်းရတော့မှာလားတိုက်ဆောင်မှုမဟုတ်လားအေးအဲ့ဒါအစွဲလမ်းမကြည့်နဲ့ခုကအစွဲလမ်းနဲ့ကြည်နေတာအဲ့ဒါလေသတိထားကြသမ်းပါကိုယ်ပြောရင်းနဲ့ပဲရောက်သွားတို့ကိုဒါနထာဘုရား အဲဒုပိသအကုန်လုံးဝန်ကြီးခန့်လိုက်တာပဲပြပါတယ်အမလားရှင်တော်ကလေဘုန်းကြီးတို့ဇာပွဲကြည့်ကြကြည်ရတော့ရှင်ပဲပြတ်တာပြီးတော့နောက်ပိုင်းမင်းသမီးမင်းသားနှစ်ပါးသွားပြီးတော့နောက်ပိုင်းကဇတ်တော်ကြီးကြည့်ချင်တာအဲ့ဒီကြတော့ဘာဖြစ်လို့တောက်ချကြီးဆောင်အင်ဂျင်ကြီးတော့ဟုတ်ဘူးလားဝန်ကြီးရဟုတ်ပါဝန်မင်းရဲ့ဒါပဲကိုကကြည့်ချင်တာကနှစ်ပါးသွားနဲ့နောက်ပိုင်းပြတ်တာဟုတ်မလား အခုဒုပရိသလည်းအဲ့ဒါဝန်ကြီးခတ်မို့ရပဲကောင်းတယ်အရက်စက်သေးရဝန်ကြီးဘယ်ဝန်ကြီးဒီခုပြောခုမေ့တာပဲကိုဒါနထောက်ကိုဒါနထောက်ရေရေတောက်ရေရေတောက်သေမင်းမကြောက်ပြီရေ ပမာဏီဟောခုပြောခုပဲသိရပြီးတော့ပြန်ပြန်မေ့နေတာနော်တူးတာနော်တူးတာဘာနဲ့တူတယ်လဲဆိုတော့ကိုယ့်ဘာကိုစဉ်းစားပေါ့အေးနောက်တစ်ခုကိမမာယာမိအထိမိသီလသမ္မာဂိသွားဘောရွှေတော်တို့မင်းငါအငါမှာ သီလငါးပါးပင်စတိခြင်းကြီးနဲ့ဆယ်လီပိုက်ချကိုခြင်းလို့ခေါ်တဲ့သီလတရားတွေသည်အာဒီခြင်းချပိုင်ပိုင်လက်ကင်ရှိပါပေရဲ့ဓမ္မထုကြောင့်အာငါသည်မရဏနေခြင်းကိုဂိမ်ပါရမိဘာကြောင့်ကြောက်ရတော့မလဲငါပါရမိကိုသီလထောက်ရဲ့တောက်တမောဩသေမင်းမကြောက်ရလေပြီတကား ခုနကများဟိုလိုလိုသေးလိုနိုးနဲ့ဟုတ်လားကိုင်းဒီတော့တဲ့သူ့အာဟုကဘာလို့သေလားသူ့အဆောင်ကသေလားသေလားလူတွေစောင့်နိုင်တဲ့သေလားဘယ်နှမျိုးရှိသွားပြပြီခုနကခေါ်လိုက်တဲ့သာလူကြီးဒါကဖြစ်သွားပြီသီလ၅ပါးပင်စံတဲ့အထင်းကြီးနဲ့ဆယ်လီပိုက်ကြကိုချစ်လို့ခေါ်တဲ့သီလတရားတွေသည် အထိထေကြပိုင်မရှိပါလက်ကင်ရှိပါပေဒါသမတို့ကြောင့်ငါသည်မရဏံသေးခြင်းကိုကိမ္မာယမိဘာကြောင့်ကြောက်ရတော်မှလဲနပါယမိကိုသီလထောက်ရဲ့တောက်တမို့ဒါလူခေါ်ဖို့ပြင်ထားကြ။ဩသေမင်းမကြောက်ရလေပြီတကား ဗဏ၃မျိုးကာမတန်လုံးချွအောင်ပြီးလို့ရမှလေဗဏမျိုးလဲအာပါရဲ့ေးတာပဲကိုးပါးသေးတာမရှိဘူးအဲ့ဒါတရိကအခုကကခိုင်းကနာအယူဝါဒတွေလွှမ်းမိုးပြီးတော့ကိုးပါးသေးလားလို့လုပ်နေကြအေးဘယ်လိုသေးလားတော့မေတ္တာထက်ပြီးတော့ကိုးပါးသေးလားလို့လုပ်နေကြတယ်သူများတွေနှတ်တစ်ဖြားသား တို့ဘုရားမဟောတာကိုလူဆိုတာကတော့ပြိမရှိလို့လှုပ်ချင်လှုပ်အကုသို့မကြောက်တို့ယဟန်မင်္ဂများကအဲဒါမေတ္တာသာကတိနာစိတ္တနာသမ္ပန္နပုရိသဖရိတောဝိဟရဏံသမာဓိယာမိအဲဒီလိုတိလဆောင်းနေတယ်လို့သမာဓိယာမိပုံနဲ့ချပေးအဲ့ဒီဘုန်းကြီးအာပတ်နဲ့အာပတ်နဲ့ငရဲကြည့်တယ်ဟုတ်တယ်လားခရံကိုင်းကုန်ပြီးတဲ့ကအရာမှာအင်မတန်ကြွကျင်တဲ့ဆရာတော်ဘုရားကြီးဆုံးဖြတ်တာ မေတ္တာပွားများရမယ်ဘာဝနာလုပ်ငန်းသီလကိုသီလနဲ့ထည့်ပြီးတော့ကိုယ်ပါသီလကိုယ်ပါသီလဒီတဲ့ရှိသေးတယ်သတ္တလောဝါဒဘာဝါဒဟင်းဘုန်းကြီးကတော့အကုန်ကြီးတော့ပဲမလုံနဲ့အမြင်ရှင်းအောင်ပြောတယ်ဟောဘုံပြင်းနဲ့သွားဟောတော့သပိတ်လုံးတော့မရှိတဲ့ဆိုင်တွေမှာသတ္တလို့ရသည်သတ္တလို့ရသည်ဆိုတော့ဘုန်းကြီးကအော်အရာထူတာပဲဒါပါလေအေးယူထားတာဖះမောဟတာလေးနဲ့လှုပ်ရှုပ်တာ ဘုန်းကြီးတို့ဘုရားဘောဓမဘုရားမပွင့်မီကလေးမှာသူတော်ကောင်းစိတ်ရှိသူတွေကဇနီးမယားသမိတာရှိပါဦးဒါတွေစွန့်ခွာတောဝနာသွားပြီးတော့ယသိဝုလို့တတ်တတ်လို့စားနေတယ်အဲမိုးလာခါရောက်တော့မိုးလည်းခိုရင်အချင်းတခြားတို့ရှင်သီးတို့ဆိုတဲ့အငန္တာလည်းပဲသုံးဆောင်ရလာကြတော့လူတွေအာကိုမလုံနိုင်တဲ့အလို့လို့တော့တမြတ်တနုပေါ့ အဲလိုအဲလိုနဲ့နဲ့ပေါက်ကြလာတော့ဘုန်းကြီးတို့ဂေါတမဖယာပွင့်လာတယ်ပွင့်လာတော့မင်းကြီးမှမတိပရာဟိုးဝဲလာလည်းမလိုက်နဲ့ရလာလည်းမလိုက်နဲ့အလည်းဘုတက်တယ်မယောမတင်ဆောင်ကျွညင်းသလိုမင်းကြီးမှမတိပရာဟောပြတော့လူတွေသဘောကျပြီးတော့မျက်စိနဲ့လမ်းမှာပြေးကုန်ကြမြင်မှန်ရသွားတယ်ပေါ့ဘာရအဲ့တော့ခုနကလာနေကြယတိတွေမိုးလာအခါလာရော ဒါတော့လူတွေကဟဲ့ပက်ပက်မရှိတော့ဘူးဝိจิตတန်းကြီးလောက်ဒါတော့ယသိတွေကမေးတယ်ဟာတင်တော့ကငကွားလို့တို့လာတော့ဟဲ့ပက်ပက်မရှိတော့ဘူးဘာပြုလို့လဲဘာမှမဖြစ်ပါဘူးယသိတို့ဗုဒ္ဓဂေါတမရဲ့လိုလောကမှာဖယားအရှိပွင့်လာပြီသူကမိတိမပရိပရာကြတရားဟောလို့ကျွတ်တော့အမြင်မှန်ရသွားပြီဒါကြောင့်တင်တော့ဘဝจิตတန်းကြီးတာပြုပါတယ်ဟာတို့လေအဲ့ဒီဖယားဆိုတာကိုစောင့်နေတာ နေပါဦးနဲ့မေးပြရချင်ဦးနဲ့နေလိုဘုရားကတတ်တတ်လို့စားသလားဟင်းတတ်တတ်လို့စားဘူးလေရရနဲ့စားတာဟာဖရာတံပဲ့နဲ့ရရနဲ့စားတယ်ဆိုတော့မင်းတို့ကဟုတ်မှဟုတ်ပါမလားကွာကိုတတ်တတ်လို့စားတာနဲ့တတ်တတ်လို့မစားတဲ့ဖရာတောင်သွားပြီးတော့သံမယဖြစ်လာအခုကလူတွေလည်းဒီတိုင်းပဲအမေတပည့်တော်မတော်ကမွေးနေတဲ့တတ်တတ်လို့စားတာတဲ့တတ်တတ်လို့စားတာဘယ်နှစ်ရှိပြောအေးငတ်တာပေါ့ ဘာဖြစ်တော့ငတ်တာပဲအနာနဲ့မတတ်ရင်တတ်တလို့စားအညီနဲ့မမခံနိုင်ရင်တတ်တလို့စားပိုက်ဆံကုန်မှဆိုရင်ဒါပဲပြိတ္တကုသိုလ်ဓမ္မမမရပါဘူးအဲ့ဒါကိုလူတွေကဘယ်လိုတစ်ဖက်သားဆွဲကြည့်ပြီးတော့တတ်တလို့စားယူတဲ့ကုသိုလ်ရမယ်ထင်းနေကြတယ်ကုသိုလ်ကသီလသမာဓိပညာအလုံးလုံးမှာဒါပဲ အဲ့တော့ဘယ်နဲ့ပြောရတော့အမလေးတဲ့စားသူရှိလို့တတ်သူတွေရှိတာတဲ့။ကိုင်ဘုန်းကြီးရံကိုရောက်တာ၁၀ရက်လောက်ရှိဘယ်သတ်သတ်ရုံသွားပြီးတော့ဖြူချရတော့အတွက်ငါးကြက်သာပုံသတ်ပါလို့အော်ရာပေးတာ။ဘယ်နဲ့တော့အေးအစွမ်းမလွန်နဲ့ဒုက္ခိတက သူ့အနဲ့သူတန်ရာတန်ကြီးရှိတယ်မြတ်စွာဘုရားကခြေသားတို့တဲ့အဲ့ဒီသတ္တလောကကထွန်းကားတဲ့ခေတ္တိမှာဘုရားပွင့်လာတာဒါနဲ့ပတ်သက်ပြီးတော့တန်ဃာတော်တွေလိုက်နာကျင့်သုံးအောင်လို့ပြောခဲ့ခြေသားတို့တဲ့မင်းတို့အတွက်သတ္တလို့မြင်ရင်မသားနဲ့တော့တဲ့မင်းတို့အတွက်သတ္တလို့ကြားရင်မစားနဲ့တော့တဲ့ငါကသားလည်းမရှိဘူးမင်းတို့ရောက်သွားမှဒါမျိုးဖြစ်ငါဖို့လီလာလို့တန်တရားဖြစ်မသားနဲ့ဒီအစွန်းသုံးပါးကလွတ်အကောင်လိုက်ဝါ အဲ့ဒါတို့ဒီခေတ်ကဘုရားမဟောတာတွေနဲ့ဆိုပြီးဂိုင်းရဏဝါဒတွေလွှမ်းမိုးပြီးတော့မှအဲ့ဒါဒီတတ်တတ်လို့ဝါဒပေါ်လာအဲ့တော့ဘုန်းကြီးပြောတာကဗရမဇုံအခြေခံပြောတာအညီနာမတဲ့ရင်အသာဓာတ်နဲ့မတဲ့တတ်တတ်လို့စားရမယ်ဟုတ်မလားအိပိုက်တာကုံမှဆိုရင်ဒါပဲနဘူးရိစာတမ်းပြီးတော့မွေးလေးလည်းတတ်တတ်လို့စားသည်ဆိုတော့ဘုန်းကြီးကအောက်ကဘွဲ့တကူပေးလိုက်မယ်အရာထူးသည် အဲ့တော့ကိုယ်ကစားသူရှိလို့တတ်သူရှိတယ်စားသူတောင်းမကင်းဘူးဆိုရင်တတ်တတ်လို့စားတဲ့လူကနွားသိရင်လည်းလုပ်တယ်ဖဏမရှိဘူးလားသူရောအဖြစ်ကင်းမှာဘယ်နဲ့လဲဒါကြတော့ဘေးချထားကြတာခေါင်းကစားလူရှိလို့တတ်လူရှိတာကြတော့အောင်မယ်သူတို့ကထောက်ပြလိုက်တာကဲအဲ့ဒီတတ်တတ်လို့စားတဲ့လူကနွားသိဖဏစည်းနေရင်နွားသိလို့ဒီဖဏစည်းရတာကိုသူရောအဖြစ်ကင်းမှာ တို့လူတွေကတစ်ဖက်သားလှိမ့်နေတာဟုတ်တယ်ကြည့်အဲ့တော့ဆိုလိုချက်ကပါလေအာယသိလားတဲ့အဲ့ဒါဘုရားထံသွားကြတဲ့သူဘုရားထံကြတော့သူသတ္တလောဝါဒတင်လိုက်တော့ဘုရား42ချက်နဲ့ပဲချတယ်ဘာမလို့တော့သတ္တလောကစားပြီးတော့သီလသမာဓိပညာမမကြည့်ရင်ယသိရောအာမခန္ဓာစိဉ္ညီသောအနတ်ရှိသူလို့ဆိုရပါတယ်ဒါပဲ ဖယားလည်းသူ့ဘဝတလေးအောင်လို့ရတာနဲ့စားသွားတာပါဝက်ပြိုသားလူတွေဆိုတာမကြဘူးဘူးလားဩရှင်ပဏိတသာမဏေတို့ကြတော့ငချင်းသားရမှာလေဒုက္ခသာမဏေကျိုးတာတတရတအရသာတရားရှိတဲ့ဟင်းရမှာလေဘယ်လိုလုပ်ကြခုနှစ်နှစ်သားလေးနဲ့ယဟန္တာဖြစ်ကြတဲ့ဟာလေပဏိတသာမဏေလည်းခုနှစ်နှစ်လေးနဲ့ဟောဒုက္ခသာမဏေလည်းခုနှစ်နှစ်သားလေးနဲ့ ဘယ်နဲ့တော့သတ်သတ်လို့မစားတိုင်းတရားမရရင်သွားပြီပေါ့ဒီတော့ဘုန်းကြီးပြောတာက မလွန်ကျူးနဲ့တချို့ကသိလွန်လွန်ကျူးကျူးတစ်ဖက်ဆွန်းရောက်သွားတာကိုပြောတာနော်ကိုယ်ပါကိုယ်နဲ့ဇပွဲဘဝအနေနဲ့လူမသိအောင်ဖြစ်တယ်လို့ထိုးချမ်းစွာစားကြိုက်တယ်ထောက်ခံအခုတော့မဟုတ်ဘူးဗျဒါကလည်းကြိုက်နည်းနဲ့လေလူမြင်အောင်ဆိုပြီးတော့တခါလေကျွန်တော်တို့ကသန္တာနဲ့သာတာကျွန်တော်တို့ကသန္တာနဲ့သာတာ ဒါကြီးကြတော့လွန်လွန်းတာပေါ့မလွန်လွန်းဘူးလားအေးအေးအေးခေါင်းမာတဲ့အချစ်ကျင့်မှုညီကိုနှစ်ယောက်ရဟန်းပြုကြအကိုကြီးရှိရာကိုညီလေးကအမြဲမပြအာဝတ်ပြုခြင်းရောက်လာတနေ့အဲ့ဒီဖြတ်သွားတဲ့အခါမှာဂျမ်ခင်ပိုင်ရှင်ကသူတို့ညီကိုနှစ်ယောက်ရှိမှန်းသိလို့ဂျမ်နဲ့ချောင်းလို့လိုက်အဲ့တော့အကိုကြီးကဒုတင်ဆောင်ပါတယ်အကိုကြီးက အေဒုပရိသဒုတိယ73မှာတဏှာတဲ့စားတာတို့တတတဲ့စားတာတို့ကြားဘူးမှာပါနော်အေးအဲ့တော့ဟိုကအကိုကြီးတဲ့နောင်တော်ကြီးတဲ့ဟောဒီမှာတဲ့ကြံခင်းပိုင်ခြင်းကအာနောင်တော်ကြီးတွေ့ကြတဲ့ချောင်းကြီးတော့တွေ့တန်ချောင်းလူလိုက်တယ်ဟိုကသူကဒုတင်ဆောင်လို့တော်ပြီတဏှာတစ်ခါနဲ့စားလို့တော်ပြီပြောလိုက်တော့ကြီးကထထောက်လိုက်တော့နောင်တော်ကြီးကဒုတင်ဆောင်သလားအဲ့ဒီအချင်းမြတ်ကျင့်တာကိုညီကိုချင်းအတိမခံဘူးဒုတင်ကို ကြံကိုဖုံးပြီးပြီးတော့မှကိုတုတုကိုပြန်ဆောင်ညီကိုချင်းညီအကိုချင်းအေးတို့လူတွေကဘာမှလည်းမသိညာမှလည်းမသိပဲနဲ့တတ်တတ်လို့စားတာနဖူးစားတန်းစားနေကြတာတော့ကျွမ်းတာပဲဖြစ်မှာသဘောပေါက်ပလားအယိုးအရင်ကအသားနဲ့မတက်ရင်တတ်တတ်လို့စားညီနဲ့မခံနိုင်ရင်အေးဒါပဲဒါအရင်ချင်းဆုံးပြောခဲ့ အဲ့ဒီတည်းပို့ပြီးတော့ဒီတန်တန်လို့ကိုလူကြားတဲ့ထပြောနေသူကမယိုးတော့ဘူးပြိတ္တာဟုတ်မလားအေးဒါပဲအဲ့တော့ကိုယ့်ဘာကိုသဘောဘဝဖြစ်တယ်လို့ဆိုတာဘာမှရည်ရွယ်နဲ့ချော်တောက်သွားဘုန်းကြီးကိုလည်းထိုင်ဝှချဒါသူတကယ်ကိုခေါင်းမအောင်ကျင့်တာထူးခြားစွာကျင့်တာဟုတ်မလားအခုချက်ကြီးတကားကနဲ့သတ်သတ်နဲ့စားသည်ဆိုတာကတော့ကာယီဝါထွေယာယီခြားဝိသနာလုံးပေါက်တော့ ဒွာဒါပဲဖြစ်မယ်ဒီလိုမလုပ်ပါနဲ့ရိုးသားရည်ကြီးစွာနဲ့သုံးဆောင်များတိုက်စမ်းမိလို့ပြောတာအခုတီလာလူတွေစောင့်နေတာဘာနာမျိုးဘာတွေပါလေဒါပဲဗျကိုပါကဘယ်ရလားတတ်တတ်လို့ကဘယ်ရလားနော်ရည်ကြီးကြီးနဲ့ကိုပါကိုချွေးချမ်းချမ်းစားပါဒါပဲရှိတယ် လိုက်တာဖြင့်ဆိုကိုသီလာထာကိုသီလာထာအဲအဲ့ဒါသူ့ရဲ့အာဟုလက်ကင်ပဲတဲ့ဘာနဲ့လာသရံသူတလည်းခြိပဇိုးဆောက်သွားတဲ့အခါပုပ္ပဇောဝေယမံသေးကြသလိုခြိပဇိုးနဲ့တူတဲ့လူဘဝခန္ဓာဆုံးမပြည့်သည်ပင်ပဲနတ်ဘဝချမ်းသာစိတ်တိုင်းဆိုတဲ့ ပိုပစိုးနဲ့တူတာကသူ့ကိုစောင့်နေလို့ခြေပစိုးဆုပ်လျာဆိုနော်ခုပြောမှခုပြောမှခုသိတာပဲတော်ကြပြောခဲ့တာမေ့ထားခဲ့တာပဲ တို့ခြေပဲစောဆုပ်ရာကိုယ်ပသောသာသေချာဝိယပမာဏီသေချာဝိယပမာဏီအဲ့ဒါသူ့ရဲ့အာဂုနဲ့အဆောင်ရောက်မှာပဲတဲ့ဒုပရိသကအခုအဆောင်နေတကားလေဟင်အမျိုးမျိုးတွေလွတ်လိုက်ကြ ဒါတွေလည်းပြောခဲ့ပါပြီရှင်းတော့ငငယ်ချင်းလည်းရငါစစ်ခဲဝင်မလို့ကွာတဲ့ကြည်ခွဲအန္တရာယ်ကင်းအဆောင်လေးရှိပေးပါဆိုဘုရားပန်းကန်တက်ကူလည်းခဲတာနဲ့ရေးချင်ရရေးပြီးကြစ်ကြစ်ပါလိတ်ပြလိုက်တယ်ရော့အဲ့ဒါအဆောင်ဘုမတိဗမတိဗာဟိဓမ္မမတိပဲတဲ့ဒါကြီးကိုတမရတလို့ဆောင်လိုက်ရတကယ်ရေးရင်ပေါ့လေခွဲသွားတော့အေး ဘာပါလဲငါတငယ်ချင်းကဖြီမကြည့်နဲ့လို့ပြောတယ်ငါလည်းကြည့်ကျင်သေးတယ်ဆိုပြီးတော့လည်းဖြီကြည့်လိုက်တာအေးတဲ့မင်းစွတ်ထက်လိုက်သွားရင်တော့မင်းနှမငါယူရရတော့မှာပဲအမြန်ကြတော့တလိပ်စီပေးမယ်ယူမလားမင်းယူမဲ့ပုံပါလားအမြန်တလိပ်စီပေးလိုက်မယ်ယူမလားအဲဘာမှမသိပဲနဲ့ကာကြီးကာကြီးနာကြီးလာကြီး ကြီးလေးကြီးချမ်းချမ်းပမှန်ရှာပြီးတော့ဒကာနဲ့တောင်လေးတောင်မှရေဗနန်းနဲ့ဒိုးလုံးမောက်ကုန်ထုတ်ပြီးတော့ရေးကြီးရရေးပြီးတော့အဲ့ဒါကိုအိတ်အိုက်ကလက်လက်ပွက်တတ်လုံးဆိုပြီးတော့မေးနေတာဟာပရိသတ်ရေပွင့်ပြောင်ဆောင်ရင်လေးရေတွေတဲ့ထက်တော့လေးပေါက်တဲ့စေဒါပဲဘာရေးလို့ရေးဓမ္မမသိတာကိုတို့လူတွေကအစွဲပန်နေကြတာကိုယ်ကိုယ်တိုင်တရဏဂုံဆိုတာဘုရားကိုယုံတယ်တရားကိုယုံတယ်သံဃာကိုယုံတယ် မှန်ရဲ့လားအဲ့ဒါပြီးရောဘောအခုတော့မသိလိုက်ပါနဲ့ဘာမှလည်းမသိပဲနဲ့တခါတည်းရကြတော့ကိုလည်းမဆိုတာပဲနဲ့အုတ်ဒီတိညာညာဒီတိအုံမနိပါရမေဒါပဲဒုပရိသအုံမနိပါရမေဟုဆိုတာအရိမေတ္တဖယာအလောင်းဒီကြာဖွင့်မမတည်၍ကျွန်ုပ်တို့ကိုစောင့်ရှောက်ကောင်းကြီးပေးပါစေသတည်းအေးအဲ့ဒါဘုန်းကြီးတို့ပရိသတ်စေတာလေဘာဖြစ်လို့ရိမေတ္တဖယာအလောင်းကဖယာဖြစ်ပါ အဲဘယ်မှမဖြစ်သူကပုရုษေပဲဟုတ်ပလားအလောင်းတော်တို့သည်သောတာပန်သဂရကအနာဂါကြိုပြီးတော့ဘယ်တော့မှမဖြစ်သောတာပန်သဂရကအနာဂါဖြစ်ပြီးဘယ်တော့မှဘုရားဖြစ်လို့မရတော့ဘူးဒါစေတာပါအေးအဲ့တော့ပုရုษေဆိုတာကိလေသာများတဲ့ပုဂ္ဂိုလ်ကိုပုထုဇဉ်ကိလေသာများတဲ့ပုဂ္ဂိုလ်ကိုအေးပုထုဇဉ် အဲ့ဒါယဟန်ဝင်ရင်တော့ရာဟတကုံဆောင်လို့ဘုရားအလောင်းနဲ့ရှိခိုးရမှာပဲဘုရားအလောင်းမဟုတ်တဲ့ပုဂ္ဂိုလ်လေးရှိခိုးရမှာအခုတော့တဏှာမှာသွားတွေ့တယ်ဘုရားကြီးရှိကထားအရေးချအိုးကြီးတဲ့ရှိကအကြီးကြီးပဲအိုးကြီးချအိုးကြီးအဲ့ဒီမှာဘုန်းကြီးထိုင်တယ်လို့တော့မကဘူးဒူးပေါ်ပမုံနဲ့သပင်ကဖားရမျက်လုံးကကြောက်တောင်းတော့လက်ကြီးကဒီလိုလှုပ်ပြီးတော့ထားတယ်ဘုံမင်းကောင်ရုပ်ကိုရိပတိယဘုရားအလောင်းတဲ့လူတွေကအထွတ်တက်လာကြပြီဘာသာရေးပြိမရှိဘူးဘုန်းကြီးတို့စာပြီးတော့တွေ့ဘူးဘူး နှစ်နှစ်သားကဘုရားတို့တည်လာတာက58နှစ်58နှစ်ပြီးသွားတွေးကိုမတွေးဘူးကိုရိမတိရဘုရားလောက်ကိုဘာကိုအယုံကြည်လွန်လုံးပြီးတော့မှဗရိတ်မရှိတာနဲ့ဆိုပြီးတော့နိဗ္ဗာန်လို့ရင်တော့ဘုန်းကြီးတို့လည်းဘုရားလောင်းလုံးနိုင်မယ်ဟုတ်မလား အေးအဲ့ဒါလေးဗျာတခါလေဘုရားထဲမှာအဲ့ဒီအယုတ်ကြီးနဲ့ဆိုပြီးတော့ထားတာမသကဘုရားအလောင်းဆိုရင် तू ကဘုရားမှဖြစ်သေးပဲဟိုအရင်တည်ထားတဲ့စီရီကဘုရားဖြစ်ပြီးသားဆိုဒူးလေးပါလေးတုပ်လို့ရိုးသေးသေးဆိုတော်သေးအခုဟောဒီပုံတိုင်းကြီးနဲ့ဒူးကပေါ်သေးတယ်သပင်းကဖားရကြီးနဲ့မျက်လုံးကကြောင်တော့အယူလိုတော့လမ်းလိုလိုနဲ့အဲ့ဒါမေတ္တိယဘုရားအလောင်းဆိုဟာဘုရားဘာသာဂုံမတက်ဖဲနဲ့ဂုံရှုပ်ကုန်ပြီအစွဲလမ်းကိုသိချင်ကုန်တဲ့ ကြိုက်တော်ပြီအခုဟာကိုဆောင်းပြီးကျင်းသုံးထားတဲ့သီလကိုသူ့အတွက်အဆောင်ကောင်းအာကိုတစ်ခုပဲတဲ့ဟုတ်လားနောက်တကွာကိမမယမယဒီမေဘာဝနာမေငါအာငါမဘာဝနာသမထဝိပဿနာဆိုတဲ့နှစ်ဖြာသောဘာဝနာလုပ်ငန်းတွေအတ္တိတေဇဖုံမုံရှိပါကုန်ရဲ့ ဒါနမထိုးကြောင့်အာငါတိမရဏတေယငုတ်ကိမ္မာယမိဖကြောင့်ကြောက်ရတော်မှာလဲနပါယာမိကုဘာဝနာထောက်၍ရဲရဲတောက်ကဖြစ်သိမင်းမကြောက်ရလေပြီတကားမျိုးတဲ့တိသမထဘာဝနာရဲ့နိ အေးဝိပဿနာဘာဝနာရဲ့အဲဒီမှာဘာဝနာအချို့အယူတွေတမျိုးတမျိုးဖြစ်နေကြရင်သမထကိုဝိပဿနာထင်လို့ထင်ဝိပဿနာကိုသမထထင်လို့ထင်များသောအားဖြင့်တော့အဲ့ဒါလူဝကြောင့်စာရေးဆရာပါဠိစာပေမကြွမ်းမနဲ့ဆိုပြီးတော့သူတို့ထေရတွေဆွတ်ဆွတ်ရေးနေကြတယ်ခေါင်းကဘာသာရေးစာသောက်တာအေးဘယ်နဲ့တော့သမထဒုနာပြင်ပဗိဒ္ဓမရှိပညာအာယုံကိုရှုရတယ် ဝိပဿနာဆိုတာဣဇ္ဇတအတွင်းအရှိပရမတ်ကိုအာယုံကိုရှုရတယ်အရှိနဲ့တော့တောင်းလည်းမြောက်တခြားစီပဲအကြီးကျယ်ပြောတော့ပရမတ်ဆိုတာဟာဝိပဿနာဆိုတာပရမတ်ကိုရှုရသမထကပညာကိုရှုရသမထကဝိပဿနာကတဏီပြောရင်ဝိပဿနာကအရှိတရားကိုရှုရတယ်ပညာတရားကမရှိတရားကိုရှုရတယ် ကနေ့ဝိပဿနာဆိုတာဟောဒီခန္ဓာအတွင်းရှိတာကိုရှုရတဲ့သမထဆိုတာခန္ဓာပြင်မက်ကဟာရှုရသည်တခြားစီပဲအဲ့ဒါအချို့ကသမထဝိပဿနာထင်ဝိပဿနာသမထထင်တင်ပြီးတော့လေအဲ့ဒါပရိစိတ်တာကိုပဲဝိပဿနာထင်နေတာပရိစိတ်တာအတွင်းလားပြင်မက်ဒီဖရားတဲ့တွင်းရမှာမဟုတ်ဘူးအတွင်းကလုံနာပဲရှိတယ်ဟုတ်ကဲ့မို့လားအေးအဲ့ဒါကြီးဘုရားလုံးတရိယာသမထ ငရဲကြီးတဲ့ကုသိုလ်မရဘူးလို့မပြောဘူးဝိပဿနာမဟုတ်တာကိုသာပြောနေတာသူ့နံပါတ်နဲ့သူအဲ့ဒါအချို့ကအဲ့ဒါဝိပဿနာပြင်အမေကြီးတချို့ယောဂီတွေကလေပတိလေးလာပြီးဘုန်းကြီးကတော့အဲ့ဒါဒုက္ခနဲ့ချို့ထားခဲ့ဒါပတိမဟုတ်အိတ်ကွင်းဟုတ်မလားဝိပဿနာအလုပ်လုပ်နေတဲ့အခါမှာအဲ့ဒီသမထကနေအယောအယောရောပါမှနေတတ်တယ်ပရိဒိဋ္ဌငရဲကြီးတယ်ကုသမရဘူးလို့မပြောဘူးသူ့အထောက်လျောက်ရတယ်သမထပဲဝိပဿနာတော့မဟုတ်ဘူး ဝိပဿနာမဟုတ်သေးရင်တော့မညာပုံညာမရနိုင်ဘူးဝိပဿနာမဟုတ်သေးရင်အေးဝိပဿနာမညာရဲ့ရှေ့ပြေးဝိပဿနာရှေ့ပြေးရှိမှမညာကဖြစ်တာဝိပဿနာမပါဘဲလုံးဝမညာမဖြစ်ဘူးပြိတ္တာဒါဒီလဲဘုန်းကြီးတို့ဟောပြီးတဲ့တရားတွေပြန်လာကြည့်ပါပြီးသားဂိုင်းတော်ပြီ အဲ့ဒါကြောင့်တမထဝိပဿနာနဲ့ပြသောဘာဝနာရှိလို့သူသေးရမမကြောက်ပါဒီတမထဝိပဿနာဆိုတဲ့ဘာဝနာသည်ငါရဲ့အာဟုတကုအဆောင်တစ်ခုပဲတဲ့ဥပမာပြောရရင်တဲအင်္ဂလိပ်ပြောသွားတိုက်အိမ်မောစနေရမှသိကြသလိုတဲအိမ်နဲ့တူတဲ့လူဘဝခန္ဓာဤသေးဆုံးသွားပါစေတိုင်းအိမ်နဲ့တူတဲ့နတ်ဘဝခန္ဓာချမ်းသာရှိတဲ့တွေကအယံမြင့်ဆောင်နေလို့ဆိုလိုက် ကိုယ်ဘာဝနာထောက်ကိုယ်ဘာဝနာထောက်သေအိမ်ပြူရာသေအိမ်ပြူရာမသေးကြတော့ပါဖယားမသေးကြလို့ထိတ်တန်နေတာမို့ငါလည်းနော်တို့တဲ့အိမ်ပြူရာသေအိမ်ပြူရာအိမ်နာသေအိမ်နာ သေးချာသုံးရပမာဏီကလေးတော်ဒါကြတော့လည်းလည်းရတာအားကိုပေါက်လို့ဒီပင်ဟာကြတော့မသိရဘူးဗျသပင်ကိုကောက်လို့ကောက်တွန့်လို့တွန့်လေးလုံးလေးညက်လို့ညက်လို့ပြီးတော့ရှိသေးတယ်တက်တဲ့ထဲကျော်အရွယ်ကြီးတွေကခေါင်းကြီးတွေဘာရဘာရနဲ့ကိုကတော့အောင်းမိတယ်သိပေါက်လို့တော့လွယ်တာပေါ့ထားလိုက်ရင်ကွက်ကလည်း ပြီးတော့ရှိသေးတယ်ဒီရံကုန်ရောက်မှမှဟိုဘေးကဖွဲထားတဲ့အိမ်ကြီးပိုင်ပါဆိုလားဟွန်းအဲ့ဒါပဲပိုင်ဝေးတယ်ဟုတ်လားဘာမှန်းလည်းမသိပဲနဲ့ငေါ့နေနော်ချက်မရှိတဲ့မျက်နှာနဲ့ဒါတွေကြတော့အတုခိုးတယ်ခေါ်ရရှိရကိုရဏထောက်ရဲ့ထောက်သိမင်းမကြောက်ပြီးမြူခွေရရွှေဥသာသိတာ300ပမာကြီးဝတိလာထောက်ရဲ့ထောက်သိမင်းမကြောက်ပြီးချီပစိုးဆိုရပုပ္ပစိုးသာသိရ300သေချာ300ပမာကြီး ကိုဘာဝနာထောက်ရဲရဲတောက်ဒီမင်းမကြောက်ပြီးတန်းအိမ်ပြိုရာဒါလေဘာခက်တာမှလို့နော်ဟိုပိုင်ငွေ့အင်းကြီးတော့ဝတ်တာပြီးတော့မသာမရဒါကြတော့မဆိုးရဘူးဟုတ်ပါအေးအဲ့ဒါသူ့ရဲ့အဆောင်သူ့ရဲ့ အားကိုပဲဗျာအဲ့ဒီကြတော့မှဘေးကလူပေါင်း900ဟာကျွတ်တူတော့သေမှ600လို့ဗျာမြကလူဆံမြပြာရကိုခတ်နေတာပဲအဲ့ဒီတော့အဲ့ဒီထဲကကျွတ်တူတော့သေမင်းမကြောက်တဲ့နေ့တွေပေးလို့မဖြစ်ဘူးလားဖြစ်တယ်ဒါမင်းပေးပါအေးလိုင်းလေးတွေထမ်းနေတော့ငါမင်းတို့900လုံးချအောင်မပြောနိုင်ဘူး100တစု100တစုမြန်မြန်စုကြ ချိန်မရှိတော့ဘူးဆိုပြီးတော့ဗရမရာကျုကိုတရဏဂုံသီလပေးပြီးတဲ့အခါမှာဟောရည်ရည်တက်လာလိုက်တာချင်းချင်းဟောနောက်ဒုတိယရာကျုတရဏဂုံသီလပေးပြီးတဲ့အခါမှာရည်ရည်တက်လာလိုက်တာဒုရက်တတိယရာကျုပေးပြီးတော့ပေါင်းရင်သရုပ်ဒရာကျုပေးပြီးတော့ချက်မစ္စမရာကျုပေးပြီးတဲ့အခါရင်ညွတ်သတ္ထရာဇု6ခုမြောက်ရာဇုပြီးတဲ့အခါလဲပြုံလဲပြီးရောက်လာပြီတတ္တမရာဇုလဲတရဏဂုံတည် ရာဇုပေးပြီးတော့ချက်မစ္စမရာဇုပေးပြီးတဲ့အခါရင်ညွတ်သတ္ထရာဇု6ခုမြောက်ရာဇုပြီးတဲ့အခါလဲမျိုးလဲပြီးရောက်လာပြီသတ္တမရာဇုလဲသရဏဂုံတိလာပေးပြီးပါရောဟောပါဇတ်တဲ့နှကောင်းနဲ့ပင်လည်းရင်ငါနေဝင်နေအဆွေတော်တို့သင်လုံးအတွက်အခုခံယူတင်လုံးထားတဲ့သရဏဂုံတိလာဟာအကောင်းဆုံးသော ဆောင်းရောစီမံစိတအခအကွယ်ပဲ ကိုယ်တဏ္ဍာမှာသူရှင်ဝိသေစွာတည်နေတဲ့ကိုယ်တိကကိုယ်တရဏကိုပြန်အောင်မေးကြငါဘုရားပေါ်ယုံကြည်မှုမပြတ်သေးဘူးတရားပေါ်ယုံကြည်မှုမပြတ်သေးဘူးသံဃာပေါ်ယုံကြည်မှုမပြတ်သေးဘူးငါသူတော်မသက်သာချင်းလွတ်ကင်းနေတဲ့သူတော်ဥစ္စာကိုရင်ကင်းနေတဲ့သူသားရလွန်ကျူးချင်းကင်းနေတဲ့လိမ်ပြောချင်းကင်းနေတဲ့သိတည်းသောက်သားချင်းကင်းနေတဲ့အဲ့ဒါကိုယ်တိကကိုပြန်အောင်မေးတာကိုယ်ကုသိုလ်ကိုပြန်တရိယာဟုတ်ပလားအဲ့တော့ဘုန်းကြီးတို့အခုက ကမရာဆရာကလေမမလူရှိရှိရက်ွယ်ရက်ွယ်ကလေးတည်နေနေတဲ့အခါခလုတ်နှိမ့်လိုက်တော့နဂတိပလင်ကော်ပြားတဲ့ပုံရိပ်ကလေးထင်မသွားဘူးလားအလင်းတစ်ချက်ပဲနော်တခါကူးတခါကူးရင်တပုံထွက်တယ်ဆယ်ခါကူးရင်အကျဉ်းတရားကူးရင်ပုံတရားထွက်တယ်ဒုရိတာဒါပဲ အဲဒီလိုပဲကိုပြုခဲ့တဲ့ဒါနတိလသမထတကြိမ်တရိယတကုသိုလ်တုံးမယ်ဆယ်ကြိမ်တရိယအကြိမ်တရားတရိယတော့ကုသိုလ်တရားတုံးမယ်ဒါလေးသိအောင်လုပ်သမ်းပါအဟုတ်ဒါပြောတာဒါပဲအဆွေတော်တို့သင်တော်အတွက်ချိန်မရှိတော်ဘူးဒါကြောင့်ကိုယ်တဏ္ဍာမှာတန်ခရကိုရီလည်းရောက်ဆောက်ပြီးကျင့်သုံးထားတဲ့တရဏဂုံသီလကိုအောက်မေ့ကြပါ အဲ့တော့ငါဘုရားတရားသံဃာပေါ်ယုံကြည်မှုမပြတ်တယ်သေးဘူးငါသူ့အတ္တမတ္တုသာမကုသူတိုင်းအရာမလို့ပြောလိုက်လေမပြောသေးသေးမတော့သေးဘူးလို့ရှင်ရှင်ရင်းနဲ့ရည်နစ်ပြီးတော့လူပေါင်း900အသေးသွားကြလူပေါင်း900ဘာဖြစ်လဲဟင်းငါမေလေမသိဘူးလားလို့ပြန်ဘယ်လိုမှမြန်ဘေးခလာကမြန်လာပြီးတော့ကယ်လိုက်မလားလို့အောင်းမိနေတာခုတော့သေတယ်ပဲတော့သေမှာပဲ မဟေလဲသုတ်ဟေလဲသုတ်တော့ကြားဘူးဘူးလားမဟုတ်လဲဟုတ်လဲသိတာမှဆန်းတယ်လေတဘဝတကံသေးရသိတာကို၆တယ်ဆိုတဲ့လူဟာကိုယ်ပိုင်မရှိသေးလို့အားကိုမရှိသေးလို့လက်ကံမရှိသေးလို့ကြောက်တယ်ခေါင်းကပြောပြီးပြီသူ့မှာဒါနလက်ကံရှိတယ်ကိုင်းပါတိရကြောက်ကြရလို့တဲ့ရင်လေးပြိုးတော့တဲ့အိမ်မောတန်ရရမလို့ငွေမြေအိုးပွဲတော့ ရွှေကိုတောင်းရမလို့ချီပစွတ်ဆုတ်သွားတော့အေးအဲ့ဒါပဲကိုယ့်ဘကိုအာမရတဲ့လူတွေကမသေးရတာပဲသောတာပန်မျိုးကြတော့ကိုယ့်ဘကိုအာရသွားပြီသူ့မှာပယ်လေးပါတကားပိတ်ပြီဆိုတော့သေလားချိန်လေးပဲကဲသဘောပေါက်မလားဒါပေမဲ့ဘာကြီးလျှောက်တွေးပြီးတော့ဟိုကဘယ်နေရာကဘယ်နေရာကဘယ်အကွာကြီးကဘာဖြစ်တယ်ဘယ်မှသွားကြမလို့ဘူး ကိုယ်အိမ်ကိုနေရင်ကိုကဒါနပြုဒါနမြပြုသီလဆောက်ဒါနမြဆောက်ပြီးဝိပဿနာဘာဝနာ ပွားများဒါနမြပွားရင် နေတိုင်းကုသိုလ်မရဘူးလားပိုက်ဆံကုန်မှကုသိုလ်လို့မထင်မှန်တဲ့ပြိတ္တဝိပဿနာပိုက်ဆံတပြားမှမကုန်ပါဘူးဘုန်းကြီးတို့ဖြူရိတ်တာအနှစ်23နှစ်ရှိပြီ free and freedom are ဘယ်ဆိုလို့ free ဆိုတာ ခမဲ့ပါဘယ်အလကားပါလဲဟောမြန်မာပြန်ကြည့်တော့ငားနေနော်ဖလေးဆိုတာအခမဲ့ကုသိုလ်ပြုသည် ဝင်ချေးမတောင်းဘူးဖရီဒမ်ဟုတ်ပြီဖရိဒံဆိုတာနိဗ္ဗာန်လွတ်လပ်ရေးအိုနာလေးကလွတ်လပ်တာနိဗ္ဗာန်ပဲဟာဒါကြောင့်ကျူရှင်ဆရာမတွေဝိုင်းဝိုင်းစားခံရတာပဲဖရိဆိုတာ အခမဲ့ပရိရဏာနိဗ္ဗာန်အိုနာတိကလွတ်သွားတာဟာဒါနိဗ္ဗာန်ပဲအေးဒါကြောင့်ကျွေးတာကကုသိုလ်ပြီးအခမဲ့ပရိပရိရဏဟုတ်ပလားအခမဲ့ကုသိုလ်ပြုပြီးတကားလားဟော freedom to free to freedom ပေါ့ဟုတ်ဟုတ်မဟုတ်မတတ်တဲ့လူပြောတာဘာဖြစ်သေးရောဟုတ်မလားအခုမှတိတ်ဝင်တဲ့စာအုပ်ကရှာထုံးရှိသေးတယ်ကိုလည်းပဲကြောက်တာအိမ်လေးလေဘေးဆွဲရအောင်တော့မှာပဲဟုတ်မလား I go to ဘာပါလေအမေရိကန်အဲ့လိုပြောသွားတော့နောက်တစ်ယောက်ကဟုတ်သေးဘူးလေ I go to America ပြစ်တပါလင်းဖြစ်နေလား I going to America အမေဒီလိုလာတာကြိုက်ထားပါတော့ထားပါတော့ဟုတ်ပါလားအေးအဲ့တော့ဘုန်းကြီးတို့ဖြူရိုက်တာကဒီနေရာမှာခေါ်လဲရတဲ့ဖိတ်ခေါ်တာဟာအကြောင်းထနေမခေါ်ဘူးလားမသာမတယောက်မှရောက်တယ် ဟောဒီကအခုမှတရားနာတော့တွေ့တယ်ဟိုမှာခင်မမသူလည်းတပည့်သူကတော့ဒီမှာဖြူမှလားအားတူတယ်ခုလည်းသူလည်းရောက်မလားသူလည်းမသားမာတယ်ပါသွားတယ်ဟုတ်လားကန်ရှိတယ်ဗျအဲ့ဒါဆိုဖိတ်ခေါ်သံမယစေတရားနာလာတဲ့ယောဂီတွေရှုမြို့မဟာစီရိတ်တာတွင်ငါရှုမြို့မဟာ ထမင်းပေးလူနေသေချာထမင်းပေးလူနေဘာတွေဘာတွေပေးတယ်လို့လွယ်လွယ်နဲ့မဖြေနဲ့လွယ်လွယ်နဲ့ပြင်အမတောင်းတာတော့ပါတို့ခေါ်တယ်အိတ်ဖို့ရနေရပေးတာနော်အဲ့ရလေကောင်းဦးချင်းအောင်စောင်းမပါဘူးဒါကြောင့်လွယ်လွယ်မဖြေနဲ့ပြောတာတော်ကြကြတော့အလွတ်လာလို့ချင်းချီလို့ဟွန်း ဒါကြောင့်ပြောတာလွယ်လွယ်လေးနဲ့ဘာပြောအေးရပေးတယ်ပြောတာအိမ်ဖို့ရနေရပဲပေးတာတရားခင်းချင်တော့ဆောင်းကောင်းမပါဘူးသေချာစာဖတ်ဒါကြောင့်ရှုမျိုးမဟာကြီးရိတ်တာတွင်ငါအိယာထမင်းပေလူနေအရေးရေးစုံလျာကျောင်းငါ စီရဤဝေအရေးတို့ရေတို့ပြည့်စုံတယ်တဲ့အလဲဘူးဘုန်းကြီးတို့ဓမ္မမိမန်တွဲကြီးဟာအရိယာပေကုသေနာပေ90ရှိတယ်ရွှေချထားတာဘယ်သူမှမလာတော့ကိုပြောခြင်းအပြောဟုတ်ပါလားအဲ့ဒီမှာတကားလေရီတန့်ဆက်တွေရီအေးဘူးတွေဟုတ်ပါလားအောင်မလီတယ်လီဖုန်းမှာနှလုံး ဒေဝူသရေတာတွေကကြော်ညာကြီးကတ်ထားတာအဲ့ဒါပဲဒါကြောင့်ဒုပရိသတွေယောဂီကိုဘုန်းကြီးတို့ကကြာရဏနာပြုတယ်အဲတဲအကျွေးမွေးပြုစုကောင်းပါလားလို့ခေါင်းကပြောလို့သေရတော့မကြနဲ့ဗျာအဲအာထုတ်တာ52နာရီတထိုင်နေနဲ့အာထုတ်တာနာယူပါမလားအဲ52နာရီအဲ့ဒါတထိုင်နဲ့အာထုတ်တာမသွားဘူးမလားဘူး စားဘူးမသားဘူးမပေါက်ဘူးမယုံဘူးမပြည့်ဘူးမပြည့်ဘူးပြိဿအဲ့လိုတရားအထုတ်သွားတာအဲ့ဒါအလကားတော်နေရမယ်အောင်းမြင်မယ်နဲ့ဟာလားစားရကဟောဒီတောက်ရကဟောဒီထမုံကင်းဟုံကင်းယောဂီကအဲ့ဒါတော့ဖြစ်စီရဒါကြောင့်ဆိုအရေးရေးဆုံးလျာကျောင်းကစီရည်ဝေကျောင်း ဩမနာမတိနံကိုယကမထံဘေကနေတိုင်းပေအေးပြီးခဲ့တဲ့တိတ်ွေတွေပြန်ဖွင့်ဒါပဲပါနေမှာပဲအဲ့တော့စနစ်တက်ကတော့ဒီနေ့ဘုန်းကြီးတို့၃နှစ်နဲ့၃နှစ်ရှိသွားပြီဓမ္မဂတိကလှုပ်ခြင်းတဲ့ပုံကိုယ်တွေဝါသွင်းလာအထုတ်ကြတာအဲ့ဒါအခု၄၅ပါးလောက်တော့တော်တော်လေးကိုယ်ွယ်ရပါပြီ တက်တဲ့လူတိုင်းတော့ပဲရပါမလို့ဟုတ်မလားသင်္นานပေးဆိုပေမဲ့ဘုန်းကြီးတို့ကအခုခေတ်လို့ဒါပဲလို့ဟဲပဲလို့လို့ပြောဘုန်းကြီးတေသူတို့တရားအထုတ်နလားအထုတ်ပါအထုတ်တယ်မှာဘုန်းကြီးတို့တို့ဟောတယ်ကကိုယ့်ဘာကိုမဆုလေးနဲ့မှတ်ထားအဲနောက်တလကြတော့တလက်ဒီတလက်ဒီဟောကြပေးတတ်ပေးတယ်ဒါပဲမှန်ရလားရှင်မနေမှာမချင်းဆိုတော့သူဆိုမှကောင်းတာခင်ဗျားဆိုလို့ပဲကောင်းတော့ အခုကလူတွေကအဲ့ဒါပဲဟိုအလံကောင်းကောင်းတချင်းစာပဲလေးဝယ်ခဲ့သားမှာဘယ်နဲ့တချင်းစာပဲကအလံကောင်းရမှာတော့ဟုတ်တယ်မဟုတ်လားကိုကောင်းမှကိုဖြစ်တာမူလပင်ကိုဇာတိပါမဖြစ်တာပင်ကိုဇာတိပါရင်ဖြစ်ပါမလားအဲမဖြစ်ဘူးဗျာအမလီတို့မြန်မာရဲ့အတန်ကတော့မိုးပေါ်ကကျဲပါကျဲတဲ့တော့ တချင်းဖြစ်အောင်ဆိုလို့ရအဲ့ဒါကိုရှမ်းကြီးကကြိုက်တော့ဆိုကြည့်တယ်မိုးပေါ်ကတိဘာကြည့်တော့ဘယ်ဖြစ်လိုက်မှတော့သူဇဘာမဖြစ်တာအဲ့ဒါဘုန်းကြီးတို့ဟောတော့မသုမယနဲ့မမပြီးတော့တခါတက်ဟောဒါပဲအဲ့ဒါမှဘုန်းကြီးတို့လည်းဒီတိုင်းပဲဘုဒ္ဓတာမှဘလို့ရွတ်တာတုမခိုးခဲ့ကိုနားနဲ့ကိုပဇာပဇာကဆိုတဲ့နားကနားထောင်ကြည့်တယ်ဒါပဲဘုန်းကြီးတို့ရှင်းရတာ ဟိုလိုရွတ်ပြနေတော့ခုနကပြောသလိုပေါ့မိုးပေါ်ကကျဲပါကျဲတဲ့တုံဒါဗမာသာမို့ကျန်းကတော့မြမိုးပေါ်ကကြီးပါချစ်တဲ့တုံသဘောပေါက်ပါလားအေးအဲ့ဒါဓမ္မဂရိက12ပါးဗျာလာပြီးတော့သူတို့သင်္ကန်းတက်ကြတာသင်္ကန်းတက်တယ်ဆိုတာ3လဘာဖြစ်3လ2လလက်တွေအားထုတ်ပါအဲ့ဒီကြတစ်လုံးမှမဟုတ်ဘူး အဲနောက်ဆုံးတစ်လကျတော့အလက်နဲ့ဟောနေ့စဉ်ဘုန်းကြီးတို့တနေ့မှ၃ရင်ဟောတာဟုတ်ပလားအဲ့ဒီကနေပြီးတော့အခုဘုန်းကြီးတို့မာဒီနယ်လဲဓမ္မကြီးကအဖွဲ့ဝင်နယ်လဲအောင်အေးပြီးတော့လည်းပဲဘုန်းကြီးတို့ကိုစားအနေအပြင်နဲ့လက်ခံသွားကြတာတွေရှိသွားပြီဒါရိုးရိုးယောဂီတွေမဟုတ်ဘူးဓမ္မဂတိသားကိုလည်းဘုန်းကြီးတို့ကလိုအပ်တယ်တုံးပြီးတော့မွေးပါယနေ့ဘုန်းကြီးတို့သာသနာတော်မှာဓမ္မဂတိကတော်တော်အင်အားနည်းတယ် လူတို့နားပေါက်အောင်ပြောနိုင်ဖို့လက်ခံအောင်ပြောနိုင်ဖို့ဟုတ်ပလားဒီတိုင်းရွတ်တာဖတ်တာကတော့ဒါဖြစ်တယ်ကိုင်းတော်ပြီဒါကြောင့်အရေးရေးဆုံးလျာပြောင်းပါစီရည်ဝေဘုမနာမသိနံကို ကမထံဘေကနေတိုင်းပေသေရာယောရာခိပါသံဝရကံယူဆုနေအေးအဲ့ဒါဘောတောကင်မကြီးပြောဘုန်းကြီးကဒီမင်းဟာဒီတော့အကုန်ကြိုက်တယ်အဲ့ဒီဝက်လက်ကန်းကြီးဆိုတာမကြိုက်ဘူး ဟုတ်လားတရားတရားတော့မြို့စတိုင်းဝရကံဆိုတာပါတယ်တော့ကျိုးလိုပါတယ်လာလဲပါလို့မဟုတ်သူကဝက်ကြီးကလက်ကမ်းနေတယ်ဝက်လက်ကမ်းနေမကြိုက်ဘူးဟာမလွယ်ဘူးဗျာကိုင်းတော်ပြီတဲ့အဲ့တော့ကိုယ်ပိုင်အာကိုမှုအာကိုနဲ့ဆောင်းရောင်းရအောင်ရလို့ဘုန်းကြီးတို့ပြိတ္တာကြိုးစားကြပါအဲဒီနေ့တကူလာသခန်းတော့ဘုန်းကြီးတို့နိုင်ငံခြားခရီးသွားရရေပေါ့ဒီပြက်တယ် အဲသွားရရင်ဆိုတာသွားရရင်ကိုမသွားရရင်မသွားရလို့ပေါ့ဒါတကယ်သိမလို့ဟုတ်ပါလားအဲအဲ့ဒါပဲကိန်းဒီပေါင်းထွက်လို့တော့ဘယ်ဖြစ်မလဲဗျနော်အဲ့ဒါတကူလာမှာဂျပန်ကိုရောက်နေမယ်အဲ့ဒါဂျပန်ကနှစ်သက်ကူမှာတဲ့သူတို့တလတိတိဟိုနေရာဒီနေရာတရားပြဖို့ဆိုပြီးတော့ဒီရန်ကဥကိုကိုဆိုတဲ့လူကပဲ့တာကိုလောက်ချောသလားမချောသလားလည်းမသိဘူးအဲတွေးနဲ့ရေးတဲ့သာသနာဆိုတဲ့တိတ်ဝင်နိုင်ရပြီးတော့မှအဲ့ဒါပြင့်တယ်လို့သိရတာပဲ ခိုင်းရှိတယ်တဲ့အဲဒါဝါတွင်းသုံးလာတော့မဖြစ်ဖြစ်အောင်ဘုန်းကြီးတို့ဖွင့်တယ်ရပန်းကိုယ်အလူချင်းရှိရင်မရှိရင်ဘုန်းကြီးစီကမြအကုန်လုံးထုတ်တွေ့တယ်အဲဒါလုံးဝယောဂီမှာမတိခဲ့ရဘူးခိုင်းတော့လဲခိုင်းတယ်နောက်ကဒုံနဲ့ခိုင်းတာဒီညာမသွားရင်တော့ရိုက်တာလားသတိပေးတာလားအဲသတိပေးတာယောဂီဒီချင်းစဉ္ညာတည်သေးသွားဟုတ်ပါလားအမေသားတို့မမမပိုင်းလက်ဘွားကိုတော့ရိုက်တာလားသတိပေးတာ ယောဂီအမှတ်နဲ့သားလေအမှတ်မပါဘူးဟုတ်ပလားအဲ့ဒါချိုးချိုးကိုရော်တွေကြတော့ဘာပြောမလို့ခေါင်းမဟုတ်ဘူးဖန်ကားသီးတွေတင်တာတတိပေးခံရတာများသွားတာဒါလိုမှရမှာအနှောမွေရဘူးပြပေါ်ပေါ်နဲ့ရတယ်ပေါ်ပေါ်နဲ့ရပါမလားအဲမရဘူးအဲ့ဒါကြောင့်ဘုန်းကြီးကကျွေးတာလည်းပဲစနေနေ့ကျကျွေးတယ်တပြိုင်နဲ့ဘုံကြီးရောသီလရှင်ရောဖွာသီလရောတခုလာရောတလင်းဝါရောဘုဆိုးမရောအမျိုးကြီးရော အကုန်လုံးတပြိုင်နဲ့ကျွေးတာဟင်းရဲတာပဲခိုင်းတော့လည်းပဲအာလုံးထိုင်ရင်မလားထိုင်ရမယ်ဈေးညာသွားရင်သွားထိုင်ရမယ်ဟုတ်ပလားဈေးညာသွားရင်သွားရမယ်အဲကန်းနိုင်ရင်ဆိုပြီးတော့ရှုမှသူ့ကိုမနှောက်ရှက်နဲ့ဘေးကအရာနဲ့စောင့်ရှောက်ဆိုပြီးတော့အဲ့ဒါပြီးခဲ့တဲ့နေ့က52နာရီအထိတချိုးတည်းထိုင်သွားပါတယ်လို့အာသာနေတွေပေါ်ထွန်းသွားတာငါကောင်းလို့မဟုတ်ဘူးသူတို့ကောင်းလို့ ဟုတ်ပလားအဲ့တော့ကြိုးစားရင်ဖျားဖြစ်နိုင်တယ်ဆိုတဲ့စကားမသေးကြလားဒါကြောင့်ကိုယ်ဘာဝနာထောက်ကိုယ်ဘာဝနာထောက်ဖိုးသူတော်ကမျက်စိလဲရင်ဆန်ရတာနော်။ဖားသီလမျက်စိလဲရင်ဘိုးရဘာရနဲ့ခွေးကြိုက်ခါရတာ။ ဘာလဲရှိသွားပါလားတဲအိမ်ပြူရာတဲအိမ်ပြူရာအေးအဲ့လိုပြောတဲ့အခါကျတော့မှတရားတစုတရားတစုအာကိုဆိုင်ရာပေးပါလို့ဆိုတဲ့ပြအမျိုးသားကြီးက တရဏဂုံသီလပေးပြီးတော့ကိုယ်တရဏဂုံသီလကိုပြန်ပြီးတော့အောင်မေးကြလို့အောင်မေးရင်မတ်တန်နဲ့ဟောနှခေါင်းမစားကပင်လည်းဝင်ပြီးတော့လူပေါင်း900ကျော်တို့ရေနှစ်သိဆုံးသွားကြတယ်။ဘာဖြစ်သူတို့အလောင်းတွေကိုငါလိမ့်မကဖွေကင်းသန်လို့စားလို့မကုန်သေးဘူးဟောတာဝရိနနတ်ပြည်မှာအတိအတိနာသားကြီးတွေသွားဖြစ်တယ်တရဏဂုံသီလပေးတဲ့ နတ်သားကြီးကတော့ယူဇနာတရားတယူဇနာယူဟန်ရှင်နာရီလိနဲ့ဆလိမန်ဝတ်ကြီးအပါဠိတရှင်နာရီလိနဲ့ဆလိမန်ဝတ်ကြီးရှိတယ်အင်္ဂလန်တရှင်နာရီလိနဲ့ရှစ်မှန်ရှိတယ်အဲ့တော့ယူဇနာတရားကိုရှင်းတယ်မြောက်မိုင်ရှိရာတို့မြန်မာပြည်တောင်မြောက်မြေကုန်းအနေထားလောက်ရှိတယ်တယောက်တည်းပိုင်တဲ့ပြိမာအဲတရဏဂုတ်တိလပေးတယ်ခေါင်းက အမျိုးသားကြီးကနော်အဲလူပေါင်း900သရဏဂုံယူခဲ့တော့အဲ့ဒီယူတဲ့ယူခြင်းခါကလာစိတ်အားစေတနာအားလျော်စွာစိတ်အားစေတနာထက်တဲ့ပုဂ္ဂိုလ်တွေကယူဒနာ50 40 30 20အောက်တန်းသာဆိုတဲ့လူကြတော့ပြိဋ္ဌာရေဆက်နှစ်ယူဇနာ ရှိတဲ့ဗိမာဘယ်နှမိုင်ခဲလိုက်တာနော် ဘူးဒါကြောင့်လည်းအားတဲ့လူတွေငုတ်ဆုပ်လေးတွေနေရတာလဲတဲ့လူတွေပေါ်တက်ကုန်ပြီ96မိုင်အပေါင်း12ယူသနာဆိုတော့ဘယ်နှမိုင်အဲ့ဒီမှာနတ်တွေဖြစ်ကြတော့ငါပဲကလာလူပြေကလာဘယ်ကုသောကြောင့်ဤနတ်ရှိတရားသေခာနီတစ်ချိန်သာယူရတဲ့တရဏဂုံသီလာကုသိုလ်ကြောင့်နတ်ရှိတရားဘယ်တော့အားကိုးကြရကောင်းလဲ မြတ်တို့သူလားဒီဘိုးဘောင်ဘိုးဘကရေကညောရွှေညောရွှေဘောင်မျိုးတာမညာဘိုင်းလေးဟမ်စံကလေးဟင်အဲ့ဒါလေးအာကိုရမလားကိုယ်တရဏဂုံကိုအာကိုရအာဘယ်ပုဂ္ဂိုလ်ကြီးကဘဏဝတ္တဝဘလောက်ရှိပြီဆိုသူအာကိုရမလားကိုယ်သီလကိုအာကိုရဒါပဲဟိုတ္တတော်ရှိပုဂ္ဂိုလ်တွေဒါနှိမ်ချပြီးတော့ထိခိုက်နေတာမဟုတ်ဘူးသူကျင့်တာသူပဲရ သူတတ်တော်ရှင်လူလို့ကိုယ်မှလူတဲ့ကုသိုလ်ပဲရတယ်မက်ဖို့နိဗ္ဗာန်တော့မရဘူးပြိကိုယ်တိုင်ဖြစ်မှရအခုကဓာကူရာတွေကသိပ်ပေါ်နေလို့ပြောနေတာဟုတ်ပါလားဂိုင်းပရိသတ်ဤဟိုတိပိဋကအောင်တဲ့ပုဂ္ဂိုလ်နဲ့သွားအတူနေရင်တိပိဋကဖြစ်မှာဖြစ်ပါဘူး BA အောင်တဲ့လူနဲ့သွားနေရင် BA ဖြစ်မှာကိုယ်ကိုယ်တိုင်သင်အားလေ့ကျင့်ဆောင်ရင်းမှာတိပိဋကနဲ့ BA ဖြစ်မှာမဟုတ်လားခင်ဗျားတို့ဒီခေတ်ကဓာကူရုံးလို့ပြောနေတာ သဘောပေါက်ပါလားအေးအဲ့ဒါပဲဒါရတတ်တည်ကူးတဲ့အကြောင်းပြောရင်လည်းဆုံးမမဟုတ်တော့ပါဘူးတော့ပါပြီအဲ့ဒါနဲ့ဘသူကိုအမိပြုပြီးတော့ရတာလေအလဘဝနတ်သားကြီးကိုအမိပြုပြီးတော့ရတာဒါဖြင့်တို့စည်းစိမ်ချမ်းသာတို့တဲ့အောင်ချီးမြှောက်ပေးတဲ့ဆရာသမားဂုံကျေးဇူး ရှင်ဟသမားပေးတဲ့ကုသိုလ်တရားကိုတော့လူပြေကဖယားသက်သေထားလို့တို့တိုင်ပြပြီးတော့ပြောမှတော်မယ်ဆက်ရကျေးဇူးစသောအပြင်ကုသိုလ်ရဲ့စွမ်းအားကြီးမှာဘုံကိုပြောမှတော်မယ်လို့နတ်ပေါင်း900အကလာည9နိုင်ရော10နိုင်ချိန်လောက်ပြင်တော့ကြောင်းလိုက်လားကိုရောင်ကိုဝါပြင်ထွန်းကြီးပူဇော်ပြီးတော့ဘုရားရှိရာချင်းက အေးပြတ်ဝရချွတ်သွားရေခေါ်ပြီးတော့သင့်တော်ရာဒေသတွေမှာအသီးသီးနတ်တွေရနေကြတယ်နတ်တွေပါလို့လေအဲ့ဒါပါဠိတော်ခုမှအေယုံမေသုတာရှိသေးတယ်ဆန္ဒရက်ထိုးတော့မန္တတော်တို့ပြိတ္တာဒီတရားဆုံးအောင်နာနိုင်မှာမရေပဲကျွဲလည်းမရှိဘူးဒုက္ခမမနိုင်မဲ့ပိုင်းရင်သားပဲဒုက္ခရောက်တတ်တယ်နော် ပြီးတော့မှဘွာမခတ်နဲ့ဘုန်းကြီးတစ်ချိန်ကချုပ်ထားတဲ့စာချုပ်လေးမေ့သွားပါလားဘုန်းကြီးရှုံးရင်ဒီလိုဘနာသော အကုန်ပေးမဲ့ဒုပရိသရှုံးရင်အိမ်ရောအိမ်ရောအိမ်ရောကိုင်းရှိသေးဗျာနတ်တွေအလုံးမြတ်စွာဘုရားထမလာကြောက်ပြီးတကားလားရှ िख ိုးလို့ကိုယ်နေရာကိုယူပြီးတဲ့အခါနတ်ပြည်ကအာရဏဆွဲထားခဲ့တဲ့အတိုင်း ပရမအုပ်စုရဲ့သဘောတူနာတာတွေရှေ့ထွက်ကြည်လင်ပြတ်သားထွားဖြေချနိုင်တဲ့အဲ့ဒါနတ်သားကြီးတယောက်ကသာဓုခောမာရိတဒါနာမာရိတရှိရဲ့ခန္ဓာကြီးတော်မူပြီးသောမြတ်စွာဘုရားဒါနာဘေကံစွန်ကြလူတညေတိသာဓုကောင်းစွာမသွေကောင်းလာပေသည်ဖရာ ခဲ့ပြီကုသိုလ်တရားဟာသိအားကိုတိုက်တယ်ဒါကြောင့်ဒုစရာကြီးရဲ့တရဏဂုံသီလပေးတဲ့ကုသိုလ်ကြောင့်တို့မှာအရှိမြင့်နတ်ဘဝရှိတဲ့ချမ်းသာတွေရနေတယ်ဖယားကိုသက်တည်ထားပြီးတော့ဟောလူပြမာတဲ့လူဖြစ်တဲ့ပုဂ္ဂိုလ်တွေကုသိုလ်တရားကြိုးစားကြအောင်လို့အဲ့ဒီသာနာစေရနာနဲ့လာလျှောက်တာ ဟုတ်လားခိုင်တာဖြင့်ပရိသတ်ရေတဲ့လှူရင်ကောင်းတယ်ဘာလဲအဲသုတ်တသနာပဲပြုပြုဝိနိဒာနာပဲပြုပြုပိဓမာဒါနာပဲပြုပြုဟုတ်လားအဲဒါနာဆိုတာဘာလဲပေးတာခန္ဓာလှူတာတဏ္ဍာအဲ့ဒီညမှာလည်းပဲတစ်ချိန်ကပြောခဲ့ပြီပကာဒနာဒါနာလာဘဒါနာဘယဒါနာသတ္တဒါနာဟုတ်လားနာမည်ကျော်ကြလူသိမြအောင်လို့လှူတာပါပါလေ အေးအမလူရဲ့ဘေးကအကဲ့ရဲ့တင်ညိုစကလေးဆိုမှဆိုပြီးတော့ကြောက်ထားတာတကြောင်မပေးရင်ကြောက်ထားတာတကြောင်အဲ့ဒါကဘယဒါနာဟုတ်လားနောက်တကူနေရာဖြင့်ထောင်မြင်လို့အဲဘယ်ပုဂ္ဂိုလ်ကြီးတမာရီပြလိုက်မာရီရလာမယ်လို့ဆိုပြီးတော့မျောမြင်တဲ့မျောလင်းချက်နဲ့ပေးတာက လာဘဒါနာတကယ်စေရနာသက်တနဲ့နိဗ္ဗာန်မဲ့ဖို့ကိုရည်ပြီးတော့ပြတာကပါပါလိမ့်တတ္တာဒါနာတတ္တာဒါနာတကယ်ယုံကြည်လေးမြတ်စွာဘုရားအခုခေတ်ကတော့မဟုတ်ဘူးလဲစားနေကြဟမ်ဒီကလူကလူကမပြောသေးလို့ရင်ဘုန်းကြီးကမုံမြန်ကျွေးမှာလူကမုံလို့ရင်ဘုန်းကြီးက ငပြောလေးပြန်ရွေးမှမကြည့်မဲ့တယ်အမလီငါကားမြင်လူလေးရတာတော်နှမျောတဲ့ဘုံကြီးဆိုတာနော်ဗျာအဲ့တော့လူရလာလဲစားဒီခေတ်ကလည်းဘာတွေများဟုတ်ပါတယ်တွေးကြည့်ပါနိုင်နိုင်ချွတ်ချွတ်ကိုတွေးကြည့်ပါဘာလို့လဲရင်းစားနေတာနော်ရင်းစားနေတာဟုတ်ပလားအေးဒုဗိဒ္ဒလည်းလူတွေတန်းတယ်လို့ကြားဖို့တယ်မဟုတ်လား အဲ့ဒါမလုပ်တာအဲနောက်ွယ်ကနေကြည့်ရင်လဲစာနေတာသူတို့ကတစ်ချိန်နဲ့ပိစိကဗုဒ္ဓတို့ရဲ့တရားနာခဲ့ရတာအခုနောက်ဖြစ်မှသတိရနောက်ဆိုတာအသိဉာဏ်လင်းမြန်တယ်မေရှိရာသပမာရာသာယဝန္တသန္တတယတိဘုံညာအခင်္ဂမာနိနာဒီယဟောတိဝိသနာတာအနံပေးတော့ အတိပ္ပယ်ကတစ်ချိန်သူတို့လူပြစ်ခြင်းကာလဘဝတကွရှင်မေတ္တကဗုဒ္ဓတို့ရဲ့တရားကိုနာရတာပြန်ပြီးကြားရောက်လာတယ်အဲ့တော့အလှမဖြစ်တာကဘာလဲဆိုရင်ပြည့်ကိုပြည့်ကြီးလဲသွားမှရော့သွားမှအဲဒီလိုဝန်တို့စေနနှမျောတဲ့တွေ့တာကြောင့်မလူပြစ်တာ သတိမယသမိတန်ရှိပွားအာယုကမကိုပြောပါနေလို့သတိမယလို့မလူဖြစ်တာအလူမဖြစ်တာဘာနှမျိုးပါဠိလိုဒါနဝိနိဘတ်တရားဒါနကအလိုဝိနိပါဒကတားမြစ်ပိတ်ပင်နှောင့်ယှက်တာရှိထားတဲ့တရားနှမျိုးဒီတော့လေအဲ့ဒီနှမျိုးကိုတဲ့ပယ်ပြီးတော့ထွင်ရင်ကောင်းတယ် ဆိုလိုက်ဝန်တိုးမိခြင်းရောင်ပဲရှင်လူချင်းကောင်းလာပါဗျာဝန်တိုးမိခြင်းရောင်ပဲရှင်လူချင်းကောင်းလာပါဗျာအဲ့ဒါဗျာကသမဏုံညောတိတဲ့တုံ့ပြန်ပါဝင်တာ ဘာမှဒါကိုဘုရားကဟာမဟုတ်ဘူးမမှန်ဘူးရဲ့လို့မကန့်ွက်ဖဲနဲ့တိတ်တိတ်နေလိုက်ခြင်းဒီအဲ့ဒီစကားဗုဒ္ဓပါတိတာဗုဒ္ဓဘုရားပါတိတာဟောပြောချက်ဘုရားစကားတော်ဖြစ်သွားပြီဘာဖြစ်သွားအေးမိဘကလက်တုံးမျက်စိမုံလို့စာမရေးနိုင်တော့တာရင်သမီးဟိုဘယ်လိုအကြောင်းနဲ့ဘယ်သူတင်ခေါင်းတက်ပြီးစာရေးလိုက်စား အဲ့တော့သားသမီးလေးကရေးလိုက်တယ်ဖတ်ပြအေးအေးဟုတ်ပြီဆိုပြီးတော့အောက်ကမိဘနာမလေးထုတ်လိုက်တော့ဒီစာလုံးတွေကဘယ်သူစာဖြစ်ပါမိဘအခုလည်းဒီတိုင်းပဲနတ်သားကရှောက်တာကိုဘုရားကမှန်ကန်တဲ့ဖြစ်အဲ့ဒါကိုလက်ခံလိုက်တာနဲ့ဘာဖြစ်သွားဘုရားစကားပါဠိလိုဗုဒ္ဓဘာသာတာကိုင်သူပြီးတဲ့အခါကျတော့ဒုတိယနတ်သားအုပ်စုနဲ့ရောက်လာ ဘယ်လိုလဲသာရုဘောမာရိတဒါနအပိစအပကသမေမိတာဟုဒါနံမာရိတကျေကသင်္ကိန်တော်မူပြီးသောမြတ်စွာဘုရားဒါနံပရမနာသာလျှောက်တတ်တဲ့ပေကံစောကြလူတန်ရင်ဒီသာဓုကောင်းမာရဲ့အပိစာတပိတော်ရဲ့လူလာရဲ့အဘောထဲတွင်လျှောက်တရမယ်ဆိုပါလေ။ အဘကသမိန်မိများများစားသမမဟုတ်နဲ့နဲ့ပါပါလေးကိုတော်မှလည်းပဲဒါနာပိကဆွန်ကျက်လူတိုင်းရင်ဒီသာဟုကောင်းစွာမသွေကောင်းလာပေသည်ဖယာဒုတိယနတ်သားကြတော့ပရမနတ်သားပြောတဲ့လူရင်ကောင်းတယ်ဆိုလူမပယ်ဘူးနော် ဒါပေမဲ့လူရင်ကောင်းတယ်ဆိုတာလည်းကနည်းနည်းရောများများရောမပါဘူးလားအဲသူကအဲ့ဒါလေးပြန်ဆက်လိုက်တယ်နည်းနည်းလေးဖြစ်ဖြစ်လူရင်ကောင်းပါလေဘာနဲ့လားတရတူတလဲကျွင်ညောင်စီလေးဆက်လိုက်တော့အဲညောင်မင်းကြီးပေါက်တယ်လို့ပဲတဲ့ဗျာကိုင်းဆုံလိုက်နည်းနည်းပင်ဟုနည်းနည်းပင်ဟုလူရမှု ရှင်ဖြူကောင်းလာပါဗျာရှင်ဖြူကောင်းလာပါဗျာဆိုလိုက်ဆိုင်ရမြောင်ပင်ပကျိုးရတူပါဗျာကျိုးရတူပါဗျာ ည်းနည်းလေးလူရင်လည်းပဲဒါဝိတုစာကြောင့်ထောက်ထားပြရင်အများကြီးပဲဧကပုပ္ပန်ရဲ့စိတ်တဝါနာနိကကပ္ပကောတိယောဒုက္ခတိနာဘိကနာမိဧကပုပ္ပန်ပိတံဖလံခြေတော့ကပန်းတဲ့မဲ့လူငယ်ရတဲ့ပုဂ္ဂိုလ်ကပြန်ပြီးတော့ဥဒ္ဒါကျူတာနောင်ခါမှာကြည်ကြဲရိတ်ငြိစိစိတ်နဲ့ခံစားရတော့မှန်းဘယ်ကုလိုအစွမ်းကြောင့်ငါဒီစိတ်နေရတာလဲဆိုတော့ အတ္တိတေလွန်လည်းပြည့်ရဟိုရှေတိခါရောကဧကပုပ္ပံပဏဝင်းကိုရစိတ်တော်နာလူကရလေသောကြောင့်အနေကကပ္ပဂောတိယောမယိမတွတ်နိုင်သောကကပ္ပကရေရူပလုံးဒုက္ခတိရှိရမှုမြူမတံဒုက္ခတိရှိရမှုမြူမတံဒုက္ခတိသာဝနေကိုဘယ်လိုပဲမျောကတွေးတော်လဲအယိမလရှင်းရရတဲ့ဘဝဆိုတာကို နာဘိကနာမိမကြုံစဖူကုသိုလ်ကံဝထူးကြောင့်အထုဝိနေမအောင်မမသိကြရပါပဲဣဒံဤကသဘောဝကကဝများစွာလုံးရှင်ရဲ့မတွေ့ရခြင်းသည်ဧကပုပ္ပတံပန်တပွဲအနိတံသာလူရတဲ့အကျိုးဆက်ကုန်အင်အာနိသင်စွမ်းအားဝေတကား ရှိကြအခါနာတဲ့ရှိရင်ချမ်းသာခံစားရလို့ငါလီဘယ်တော့ကဘယ်သူကောက်မှုကြောင့်မလဲလို့ပြန်ကြည့်လိုက်တော့ဟိုးအတိတ်ဝေးစွာရှိတော့ကပန်းကလေးတစ်ပွဲလူခဲ့တဲ့ကောင်းမှုဘုံမကကမအနေကတပကောတိယောအနေကဆိုတာအများကြီးမရင်မတွက်နိုင်တာကပ္ပဆိုတာကဘာကောတိဆိုတာဂတိတဲ့မရင်မတွက်နိုင်တော့ ဘဝကကပါခရီလုံးဆင်းရဲမတွေ့ရတာဘာအလူကြောင့်ဒါပဲဒါကြောင့်ညောင်စိစိုက်ရနဲနဲပင်ဟုဇင်ဖြူကောင်းလာပါဗျာ အေးနည်းနည်းလေးဖြစ်ပြလူပါဓမ္မာတဲ့ဟုတ်လားအေးဒါပဲဗျအဲ့ဒီအကြောင်းပြောပါရင်တော်ပြီသိညာသွားမယ်တတိယနာတာကြတော့သာရကောမာရိတာဒါနာအပကသမေမေတ္တာဝဒါနာပြီးတော့ဓမ္မအတာတာယပိတာဟုဒါနာအေးပရမနာသနှစ်ယောက်ရှောက်တဲ့တရားသူမပယ်ဘူးလက်ခံတယ် တတိယနာသားကနော်အဘိဓာလူအရောသနာအာဘောကကိုပြောရမယ်ဆိုပါလေတတယပိဖယတယသံဃာယရဏသုံးတံကံကံဤအကျိုးဤငါမျိုးနှံမြတ်တို့ယုံကြည်စွာဖြင့်ဒါနာပိကဆွန်ကြလူသားချင်းဒီတာကိုကောင်းစွာမသွေကောင်းလာဝေဒီဖယား မသုံးနာသားကတော့ယုံယုံကြည်ကြည်လူတာကောင်းတယ်ဘယ်လိုဘာရီယုံရမှလည်းဖရာကိုယုံတရားကိုယုံသံဃာကိုယုံကိုပြုတဲ့အမှုကံကိုယုံထိုကံအကျိုးချက်ရလတ်ကိုယုံဒါပဲအခုကအဲ့ဒီယုံကြည်မှုမရှိလို့ခေါင်းကပြောခဲ့တယ်ဘုရားကြီးအမျိုးမျိုးခေါ်တာချတယ် ဘယ်ဘရားလူမှဘယ်ဘရားသွားမှဘယ်ဘရားသွားပရိစိတ်မှဘာဖြစ်မလဲမဟုတ်ပါဘူးဘယ်ဘရားသွားစိတ်တွေကိုယ်နဲ့အထိုင်အလျောက်အစဉ်ပြေတဲ့နေရာသွားပြီးရမှာပဲဘာနာဘာနာပါမဆိုလို့ဘယ်သူကဘာနာဘာနာလို့ဘယ်လိုလုပ်သိပါအေးဒါလည်းပတ်သက်ပြီးဘုန်းကြီးတို့မြန်မာနိုင်ငံမှာမန္တလေးမစိုးရင်တိုက်တယ်ဆိုတာတရိုက်တဲ့တန်ခါအများဆုံး2400ရှိတယ် ဟိုတထောင်ကျော်တုန်းကတော့ဘုန်းကြီးဆုံးကနိုင်ခဲ့တယ်အဲဒီမှာနှစ်သိန်းပဲကုန်တာအခု2400ဆိုတော့6သိန်းလောက်ကုန်မှာဆိုတော့မတတ်နိုင်တော့ဘူးအဲ့ဒါဟုတ်လားတဏှာလည်းပြုပြီးတခါလေညမတဏှာလုံးပရိယတိစာသင်တိုက်အဲတန်ခါ100ကျော်100ကျော်ရှိတယ်တိုက်1000 1000ဆိုလိုက်တာအဲ့ဒါတိုက်ပေါင်း60ရှိသွားပြီနောက်တတ်နိုင်လို့ဂျပန်ကပြန်လာလို့

လူထွက်သွားရဲ့အတွက်ဘာမှလောက်ကင်မစားဘူးဟောဒီကြော်သူတောင်ဥက္ကလာကိုရက်ွက်လာပြီးလိန်စားမှာတစ်ချက်လောက်လှည့်လိုက်လေထွက်သွားတာတွေကြီးပဲအခုဘာပြောနေလဲတတိယနာသားကယုံယုံကြည်ကြည်လို့ပါဘယ်လိုယုံရမလဲအုံလို့တာလဲဘုရားသာလို့တာလဲဘုရားသံလို့တာလဲဘုရားပလားစတာလို့တာလဲဘုရားကြည်လို့တာလဲဘုရားအတူတူပဲပေါ့အခုတော့မဟုတ်ဘာဘုရားကမှဘာလို့တာလဲဘုရားကမှဆိုတော့ဒါဘုရားပေါ့တန်တရားဖြစ်နေတာ သဘောပေါက်ပါလားအေးအဲ့ဒါအစွဲလွန်ပြီးတော့တပည့်ဆွတ်ရောက်တယ်ဆိုတာဒါပြောတာဟုတ်မလားဖာမင်းဖြစ်ဖြစ်ကိုကအရဟံစတဲ့ကုံတော့သူ့ရဲ့အနှစ်သာရသိထားဖို့လိုတယ်နော်ရွှေဆိုတာတန်မိုးကြည့်တော့လက်စွပ်လို့လို့ဗရီလို့လို့ဆွဲကျွလို့လို့ဘာလောက်ထားတာရွှေဟာအခုလည်းဘုရားဟာအခုတော့မဟုတ်ခင်ဗျားတို့ဘာနံပါလဲဘုရားမှာဆိုတော့ခုနကပြောတာပြောမလို့အဲ့ဒီမှာတဲ့တန်ခါ2400ရှိတော့မေးတယ်တရားတော်တို့ဘုရား အာအရှင်မြတ်တို့ဒီလူတွေကရေရာလေးပါလိမ့်များမခြေဘူးလားခြေတပဥဒရပတိရဲ့ဒါဖြင့်သူတို့ကတနင်္ဂနွေသာဘယ်မလဲလို့မေးတော့ကိုတော်တို့ကတကယ်တနင်္ဂနွေသာပြလိုက်ကလားဘာပြောမှတော့ဥရဏပိဖြူကြတော့စဉ်းစားကြည့်လေသူဘာနေလားတမီးဆိုအမေပဲသိမယ်အဖေတော်မသိဟုတ်တာဗောဖေရခကြီးသွားနေလို့ဒီမှာသမွေးရင်နဲ့ချီရွှတ်တော်မွေးတာတော့ဟုတ်တာဟုတ်ငါနဲ့ အဲ့တော့အမေပဲသိမယ်ဒီအမေကလည်းပဲတတိဝိရိယနဲ့ရှိရှိရှိမှသိမှာမဟုတ်လားအဲအဲ့ဒါကိုတို့လူရဲ့ဗာနေသားဗာနေသမီးဆိုပြီးဓာရီလည်းအစွဲဆိုနေတာပဲတန်ဃာဟာတန်ဃာပဲဗောကိုရင်လည်းတန်ဃာဥစဉ်လည်းတန်ဃာတနင်္ဂနွေသားလည်းတနင်္လာအင်္ဂါသားလည်းဟောရဟုကြာသမရိသားလည်းဇနေသားလည်းဒါပဲဗောဗာနေသားမှဗာနေသားမှဆိုတော့အစွဲလို့တစ်ဖက်ဆွန့်ရောက်သွားမယ်နော် ဒါတွေပြောနေတာဘုန်းကြီးတို့ကဘယ်နဲ့လမ်းတိုက်ဓာတ်ရိုက်ရရဆိုတာမှန်တဲ့ဟာလဲရှိကောင်းရှိမယ်တိုက်ဆိုင်မှုတွေကမမှန်တဲ့ဟာဘုန်းကြီးကရောက်မရတော့ဥ90ဒါစရင်အရာပြောတာရိုက်လိုက်တဲ့ဓာတ်ဘာပြောကောင်းမှုကြတော့ကားကိုပိန်ဝါလျှော့ပို့ယူရတယ်ဟုတ်မလားအေးအဲ့ဒါလောက်ထိပါဒုပရိသရဲ့ကိုင်းတော်ပြီ ဒါလုံးဝမမှန်ဘူးလို့ပြော အမှန်ကြီးလို့လည်းသွားမယူနဲ့ထိုက်တင်တဲ့လောက်သာယုံပါဒါပေမဲ့ဘုရားကိုယုံပါတရားကိုနာနာကိုကိုပြုတဲ့ကံကိုဒါပေမဲ့ကောင်းတာပြုရင်ကောင်းကျိုးရမယ်မကောင်းတာပြုရင်ဟာဒီလိုတော့လက်တည်တာပြီးတော့မှဘုရားရှင်သွားသွားပြီးမဟုတ်တာတွေပို့တော့ငါတရားလေးပို့ခြင်းနဲ့တရားလေးဆိုတာသိလားဘာတော့ ဟောဗျာပြန်မဲ့ရပြီဟိုအာခုနငရဲမိပါရောင်လို့သူအနီးပါဗျာတဲ့ကျွိုင်းတာကိုင်းတော့ပါပြီဒီလောက်ကျွမ်းပါတော့အေးဒီတော့ပြိတ္တာဘုရားပေါ်လဲယုံမတရားပေါ်လဲယုံမဘာငါပေါ်လဲယုံမဘာပုံစံမဘာမညာမဘာသာမညာသာမလို့မဆွဲကြပါဘူးအခုကသိဆွဲတာ အမရိစနေသားမိမိမှာစနေအပေါက်ကျန်တာရှိတဲ့သစ်စနေအထက်တနင်းလုံးလားရှိတဲ့အဲသစ်ရင်လားဘုရားထုတာရင်ကျမ်းမရေးကောင်းတယ်ဆိုတော့ဘုရားကြီးရလို့ကိုယ်ဝယ်လာလားသူနာပြုတ်လို့ခိုင်းတယ်အဲ့ဒါကြီးပြောနေတာအမှုကိုကြက်တည်ထားတဲ့ဇက်ပုပုဘုရားကြားပဲဆောင်းထားတာအဲ့ဒီဂဂိနာသာကအိမ်မော်တင်ထားကောင်းမမီးကွင်းတဲ့တော့ဆိုတော့ဘုရားကြီးရလို့ကိုယ်ဝယ်လာလားမိနစ်ဆောင်ခိုင်းတယ် အတထောင်းတထောင်းမွေဒုပိကျောရမနာပိကျောဓိပတိပိကျောလာနာပိကျောသမဏနာပိကျောတောင်းခါလည်းပဲ6000ရှိတဲ့နေရာမှာ3ပြအား8000ရှိတဲ့နေရာ3ပြဒီ3ပြဒီချတာရင်အိမ်ထဲဝင်တဲ့သခိုးတောင်ပြန်မထွက်နိုင်ဘူးဆိုတော့ပဋ္ဌာန်းပါဠိတော်ဆိုတဲ့ဓမ္မတရားကိုကြည်ညိုလို့ကိုးကွယ်တာလားသခိုးဖန်ခိုင်းတယ်လူတွေကြည်တဲ့ဘလောက်ရစ်ဆက်တယ်လဲမလောက်ကောင်းဘူးကိုယ့်ဘာကိုကြည်ညိုလို့အော် ဒါတွေရွတ်ပတ်နေရင်ဟောလောဘဒေါသမောဟလူချင်းမှုနေတယ်ကျဲတယ်ရော့တယ်ဟုတ်လားလက်တွေ့ကျင့်သုံးနိုင်မှတွင်ဖရာကဲ့သို့ကျင့်သုံးနိုင်မှတွင်လောဘဒေါသမောဟတွေမကုန်ဘူးလားအဲ့ဒီလိုစိတ်နဲ့ရွတ်ရမှာအခုတော့24ပြည်စီတောင်းရှင်းတော့ကစီချလိုက်ရင်ကောင်းမဟိုအိမ်ထဲဝင်ပြီးတော့သခိုးတော့မထွက်နိုင်ဘူးဆိုတော့တရားဆိုတဲ့ပဋ္ဌာန်း24ပြည်စီဆိုတဲ့တရားကိုကြည်ညိုလို့ကိုယ်ဝယ်တာလားသခိုးဖားခိုင်းတယ်တော်တော်ရစ်စက်တယ် ဒါကြောင့်ယူတို့ရဲ့အကြောင်းကိုမေရိကရောက်ရင်အိုင်တို့ကဘာတွေပြောပြရမလဲကဲလှုပ်လိုက်ကြတယ်တခုမှအကောင်းမရှိတော့အဲ့ဒါဘုရားတရားတန်ခါကိုကံထိုကံ၏အကျိုးကိုမယုံကြည်လို့ဝုဒ္ဓဝါဒဖြစ်နေတာသဘောပေါက်ပါလားအဲ့ဒီတော့မှသဘောမပေါက်သေးရင်လာလာလင်းလိုက်ခဲတော့ဖြူရိပ်သာဝါတွေ အဲ့ရသုံးလကဘုန်းကြီးတို့ကြည်ကြည်ညက်ညက်ဒေသနာနဲ့အထောက်အထားနဲ့သဘာဝနဲ့ဟောပေးမယ်ဒါရှင်းမလားဒါကြောင့်ပါတဲ့ယုံကြည်လစွာစေရနာလူရာကောင်းလာပါဗျာဟောပြီးပြိတ္တာမမေ့ရဲ့နော် နတ်သားဘယ်နှယောက်ရှိသွားဟာတော်လိုက်တာလက်ထောင်ပြတာကိုမှန်အောင်ဖြေနိုင်တယ်။ကြိုင်တန်းလုံးကျွအောင်တယ်။နာမလေးပြတ်သောနာမကတော့လူရာကောင်းတယ်။နဲနဲလူရင်ကောင်းတယ်။ယုံယုံကြည်ကြည်လူရင်ကောင်းတယ်။ပိစာခောဓမ္မလတ္တပပိသာဟုဒါနာအပိစာတပိတော်ရဲ့နှလုံးသွင်းပြောရမယ်ဆိုလဲ။ ဓမ္မလတ္ထသာပိတရားသဖြင့်ရတဲ့ဥစ္စာကိုတရားရှိတဲ့ပုဂ္ဂိုလ်အားလူတန်းချင်းသည်တာဟုကောင်းစွာမသွေကောင်းလာပေသည်ဗျာဩဓမ္မေနလတ္တဓမ္မလတ္တ တရားသဖြင့်ရတဲ့ဥစ္စာဖြစ်ရမယ်။နောက်လတ္တာဓမ္မပုဂ္ဂလံဒိဋ္ဌိတရားရပြီးတဲ့တရားရှိတဲ့ပုဂ္ဂိုလ်လူရင်ကောင်းတယ်။အဲတော့တရားသဖြင့်ရှားပွေရတဲ့ပစ္စည်းကို ပါဠိလိုဓမ္မိယလတ္တလို့လည်းခေါ်ပါတယ်။ဟုတ်ပလား။အေးကိုယ့်ရဲ့လောကကာယညာနာအားနဲ့တကယ်မှန်မှန်ကန်ကန်ရှားပွေထားတဲ့ပစ္စည်းကိုပြောတာတကြီးအလူ ကိုင်းတယ်မလို့ဒကာဓမ္မတွေလည်းတည်သားပဲဟုတ်လားဘယ်သူအလိုတော့တကြီးအလိုသဘောပေါက်အဲမပေါက်နဲ့နည်းနည်းစဉ်းစားကြည့်ပေါ့အိမ်ကျမှမိတင်းလေးပါတိထိုင်ရပေါ့တကြီးအလိုရွာသားကောင်းမှုဘယ်လားသူတော့တကြီးကကောင်းမှုကရွာသားနော် ရွာသားရဲ့ကောင်းမှုကိုတတိယလှူတယ်ဟဲ့အိမ်ကျမှာမိလေးထိုင်ကြီးပေါ့ဗျာဒါဘုန်းကြီးကတွေးလုံးကလေးပဲပြောလိုက်တာပါအေးဒါကြောင့်ကိုယ်တိုင်းကိုယ်ရကာယအညာနာအနဲ့ရှားထားတဲ့ပစ္စည်းကိုလှူပါတဲ့လှူတဲ့အခါလည်းပဲတရားရှိတဲ့ပုဂ္ဂိုလ်တို့ရဲ့တရားဆိုတာအချင်းချင်းသီလသမာဓိပညာဒါပဲဘုန်းကြီးတို့မြတ်စွာဘုရားရဲ့တရားဆိုတာဘာလဲ ဒါရင်သီလသမာဓိပညာရှိတဲ့ပုဂ္ဂိုလ်ပေါ့နော်အဲ့တော့ယဟန်သံဃာတွင်အချင်းချင်းပြောခဲ့ပြီပရိယသင်ယူလက်ကျက်ဆောင်ရွက်ဖို့ချမလားပฏิပဟောဖို့ညွန်ပြအားထုတ်မလားဒီနှစ်ခုဗေဒနာတခိုင်းရဲ့ရေရာလုံးဝသံဃာနဲ့မပတ်သက်ပါသဘောပေါက်ရပေါက်သေးပါဘူးသွားဦးမှာဒါပဲဘုန်းကြီးကသိတိတင်ပေးတယ်ဆိုသွားဦးမှာ ဂရိုကြီးကခြေကနံပေးတယ်ဆိုရင်သွားဦးမှာဟုတ်ပလားအဲ့ဒါပဲဗျာအခုလေကြည်ပါလားအဲ့ဒါလို့ဘေဒနာတိုက်ဓာတ်ရဲ့ရေရာပြီးတဲ့ဘုန်းကြီးတော့ကဝမ်းဝမ်းကိုလည်းသင်္ကန်းကိုကိုယ်တော်နဲ့ထိရတယ်ပြီးတော့ဘောရီကလည်းအချီးကြီးတွေရတာဟုတ်ပလားဟောဘုန်းကြီးတို့ကဘွဲကိုမသေးသေးလေးရထားတာ နော်ဟောပုဂ္ဂိုလ်အခမဟာတတ္တမဇောတိကတဇောဘုန်းကြီးတို့မှာစုလဓမ္မကတိကစုလဆိုတာသေးသေးလေးမှုံမှုံကလေးပြောတာအဲဘယ်နဲ့တော့အဲ့ဒါတွေပြောတာဗျာအဲ့ဒါတရားရှိတဲ့နေရာမှာလူရမယ်သူသာသနာဘလောက်အင်အားပြုနိုင်တယ်လဲအမှန်လားအမှန်လားကိုမကြိုက်ချင်တဲ့ဆိုပြီးတော့အဲ့လိုမလုပ်ရဘူး ကိုမကြိုက်တာကမကြိုက်တာတခြားပဲအမှန်ကအမှန်တခြားပဲမှန်ရလားအေးအဲ့ဒါပဲအချို့ကကိုမကြိုက်တာနဲ့ဆိုပြီးတော့လောကအတိုက်ခိုက်တွေရှိလာကြတယ်မတိုက်ခိုက်ရဘူးမှန်ရလားကိုင်းဒုပရိသကိုင်းဟင်းညိုချက်တယ်ဆိုတော့တကယ်အချို့တခုတည်းဟုတ်တယ်ဘာလဲပါတယ်ငပိလေးပါတယ်จิตုံလေးပါတယ်ခဲညင်ပြီလေးပါတယ်ဗျဟုတ်တယ်မို့လားအဲ့ဒီမှာအချိုတာလေးကဲသွားလို့သူ့ကိုဘာခေါ်လဲအချိုချက်ဟင်းညိုချက်လို့ခေါ်တာ အကုစုံမငါတယောက်တည်းနဲ့ဘာမှမဖြစ်ဘူးနော်အဲ့ဒါကိုမကြိုက်တာနဲ့သူများချောက်ပြီးတော့ဟိုလုပ်ဒီလိုမလုပ်နဲ့ဘုန်းကြီးတို့ကဒေသနာကြိုက်အောင်ပြောနေတာအခုဒေသနာမကြိုက်တာတွေဒါတွေပဲဒါကြောင့်ဆိုတရားဖြင့်လားတရားဖြင့်လားဆရာဝေကဆရာဝေကလူရာကောင်းလာပါဖရာလူရာကောင်းလာပါဖရာ ရားရှိရာတရားရှိရာလူကံသာလူကံသာလူရာကောင်းလာပါဖေဟာလူရာကောင်းလာပါဖေဟာတရားရှိရာလူကံသာလူရာကောင်းလာပါဖေဟာအေးအဲ့တော့ပရိယဆောင်ရွက်တဲ့အရှင်မြတ်ကြီးကြည့်လိုက်သာကိုရင်ငယ်ဥစဉ်ငယ်လေးတွေစပြီးတော့အာတကားတွတ်တွတ်တွတ်နဲ့ရွတ်ကြဖတ်ကြရေးကြ ဒါကြောင့်အချိန်ကလည်းပြောခဲ့ပြီဒေဝိသံဃာအားလုံးမပြောနဲ့ဘုန်းကြီးတစ်ပါးတဲ့ရေးတဲ့စာအုပ်ကိုကိုယ်အောင်ဘသူဖတ်ဘလောက်လှုပ်ထားတယ်လဲသံဃာတစ်ပါးရဲ့စွမ်းအားသူရွတ်အံဖန်းနေတဲ့အတန်လေးကိုဘယ်သူတိတ်ဝေလှူမလဲပြလိုက်တာတပါးလေးအမြတ်မဟုတ်သေးဘူးဟုတ်ပလားအေးအဲ့ဒါလေးမြင်အောင်ကြီးမှာပေါ့တခါတည်းရကြတော့တို့လူတွေတန်ဃာတွေပေါ့သိအပြစ်မြင်လုံးအားကြီးအမှန်တော့တန်ဃာပုထုဇဉ်ဟာ ပုထုဇဉ်ပါဘုရားအလောင်းလည်းပဲလေးနေကြီးကဘာတည်းငါပါတော့နောက်ဆုံးဘုရားဖြစ်သွားမှသူရိယာဖြစ်တာအဲ့တော့ဒုပရိသပုထုဇဉ်ဆိုပြီးတော့ထင်မသေးတယ်ပုထုဇဉ်ဆိုတာအပြစ်မကင်းတာမှန်ရင်ဒါပေမဲ့အရိယာရဲ့ကုံချမ်းပုထုဇဉ်ဆိုတာအရိယာဆိုတာပုရုဇဉ်ဆိုတဲ့ကုံညာရှိမှဖြစ်တာပုရုဇဉ်ကုံညာမရှိဘယ်အရိယာမှမိုးပေါ်ကြမဖြစ်ပါ အဲ့တော့သစ်တပင်မှာဘယ်အပင်ကအကောင်းကြီးသိရမလို့သတ်မှတ်လို့ဖြစ်မလားဖြစ်ပါဘူးအေးအဲ့ဒါသံဃာမကောင်းတာလည်းရှိတာလူမကောင်းတာရောရှိပါဘူးအဲ့ဒါကြတော့သတင်းစာနဲ့ TV တွေကမပါပါလားထဲ့နေတာဘောတရားသဖြင့်ဟုတ်တယ်မဟုတ်လားအေးဒါပဲဒါကြောင့်ဘုန်းကြီးတို့တရားတော်မှမြတ်ခုနကအသစ်ပင်တပင်မှာဘယ်အပင်ဘယ်အကိုင်းကအကောင်းကြီးသိရမလို့မရှိပါဘူးဗျဟုတ်လားအကောင်းလန်းနေတဲ့ပိုးကိုက်လောက်ပိုးသားလောက်ကရောမပါဘူးလား အခုတို့ယဟန်သားမင်းဆိုပုရုဇဉ်ဘဝဆိုပုရုဇဉ်တဘာဝပဲလေအဲ့တော့ဒီပုရုဇဉ်မှမရှိအရိယာဖြစ်ပါမလားဖြစ်ပါဘူးအဲ့ဒါလေးကိုမမေ့နဲ့ပုရုဇဉ်ကုံညာရှိမှအရိယာကုံညောထုံနိုင်တယ်အဲ့တော့ဘုန်းကြီးတို့ပြိတ္တကပင်မကြီးသွားခရီးဝေးသွားကြရဟိုကြီးကကြီးတခုတွေ့တော့မော်ရီကဖုန်းဟင်းကန်ကြီးကလည်းမော်ရီနဲ့ညစ်ပတ်လိုက်တာလို့ဆိုရင်ကိုယ်လည်းပဲရေမတော့ရလို့အမော့အပမပြေအားမပြေဘူးရေရောအသုံးဝင်သေးရတယ် အဲစဉ်းစားကြည့်ပါဒီဒီမောဆိုတာအပေါ်ယံလောက်ရှိမှပဲအသာလေးမောလေးကိုရက်ပြီးတော့ခလက်ခုံနဲ့တောက်လိုက်တော့ကိုယ်လည်းအားပြည့်တယ်ရေးလည်းအဲသူ့ရဲ့ကာယကမကောင်းဩသူကာယကမကောင်းတာဝစီကမနောကကောင်းနိုင်သေးတယ်ဝစီကံကမကောင်းတာကာယကမနောကကောင်းနိုင်သေးတယ်မနောကနာမကောင်းတာဝစီကံကာယကကောင်းနိုင်သေးတယ်ဆိုပြီးတော့ရှင်သာရိပုတ္တရာတို့ရဲ့ထုံနှလုံးမူပါဟော ဘာကြောင့်လဲဆိုတော့ခနေ့မြန်မာပြည်ပြည်ထောင်စုလူဦးရေ48သန်း8သန်းရှိပါတယ်။တန်ခါလေးက3သိန်း2600ပဲရှိတယ်။48ပုံ8ပုံပုံလုံးမှာတပုံမရှိဘူးမဟုတ်လား။အဲ့ဒါဒုပိဋကကဟိုရှေးအောင်သူဒေသနာလို့ရှားပါကုန်လေးတွေကိုတယုတရားဆိုပြီးတော့မွေးမှဖြစ်မှာပေါ့။ဟိုကနေလို့ဒီကနေလို့ဆိုတော့ဘယ်ဖြစ်တော့မှာတော့မကောင်းတာကောင်းအောင်ပြုပြင်ရမှာမဟုတ်လား။လွယ်ပါတယ်တန်ခါပြုပြင်ရတာ။ ခင်ဗျားတို့ဓာတ်နဲ့လည်းခုတ်ကြမလို့ဒုတ်နဲ့လည်းရိုက်ကြမလို့လက်အုပ်နဲ့ချင်အမင်းမတော်တာတွေ့ကိုရင်ဘုရားဦးချင်းဘုရားတပည့်တော်အိမ်ကြွပါလားဖြောရင်ကတ်ချင်လို့ဘုရားအခုပြောရင်တောက်ပြီးကိုကျေးဇူးသူ့ဘိုက်ထဲရောက်သွားရင်ကိုပြောတာရရှင်မယားတီဝယ်လေးဖြစ်အောင်မယားဘယ်လိုလေးနေပါလားဗျာစာလေးသင်ပါလားဗျာရပါတယ်သူပရိသတ်ရေမရဘူးလားကြားဘူးတဲ့စကားပြောရဟိုးမင်းတို့မင်းကြီးလက်ထက်တုန်းကသာသနာပန်ရှင်းလုပ်တယ်ကြားဘူးလားပြောတာနော် အေးအဲ့ဒါဘယ်လိုလုပ်လေးပင်လေးရကိုတော်ဒီအကုန်လုံးဒါကလည်းဟိုကျုံနာကသူဓမ္မဇေယျတွေပဲရှင်မယားတို့တပိတို့သာသာသနာပန်ရှိရလုံးမလို့မပျော်တဲ့ပုံကိုရှိရအတွက်ငွေတစ်ထောင်ဖေရရှိတော့ငွေတစ်ထောင်ကိုအဲ့တော့မခိုင်းတဲ့เจ้าနေအပြိုးကုန်ရောဗျာထားလိုက်သေးတယ်နောက်တကရက်လာကြတော့မှတကပြင့်များရောရှင်မယားတို့တပိတို့သာအဲ သာသနာတန်ရှင်းလို့မလုပ်ပြမပြောရင်ထွက်ပြငွေတထောင်အိမ်တလုံးအ ਨੇ အကျဉ်လေးတခါတည်းထွက်သွားကြတယ်နေလာကြသွားနေလိုက်တော့မှတော်ကြကြတော့ပြန်ပြီးတော့ပြည့်ပြန်တယ်ရှင်မရတို့တပည့်တော်သာသနာတန်ရှင်းလို့မလို့မပြောရင်ထွက်ကြတော့ငွေတထောင်အိမ်တလုံးမိမတယောက်ဆိုတော့ထွက်မဲ့လို့မရှိတော့သာသနာတန်ရှင်းပြီးပါပြီဘယ်လဲတော့ချွေးတောင်မကြချွေးကြတယ်အဲ့လိုလုပ်ပါလားဒုပရိသတ် ကဲจิตာမကောင်းဘူးလားမခိုင်းတဲ့ကြောင့်ပြုတ်မှာပဲလေဟုတ်လားအဲကြားခဲ့ဘူးတာပြောတာနော်အဲ့တော့ဘုန်းကြီးတို့ဆိုလိုတာကအကောင်းကြီးလို့ဘုန်းကြီးတို့မပြောလိုပါဘူးဘုရုရှင်ဆိုတာကတော့ဘုန်းကြီးမှမဟုတ်ပါဘူးလူလည်းမကောင်းတာတွေအများကြီးပဲဟုတ်ပလားအဲ့တော့ဘုန်းကြီးတို့မကောင်းတာဓာတ်နဲ့ဒုတ်နဲ့ပြင်ကြမလို့ဗာနဲ့ပြင်ရဒါပဲပြင်ကြည့်တာ မကောင်းတာလုပ်တယ်ကိုချမ်းချမ်းနန်းနန်းတယူတေတေရှစ်ခိုးပြီးတော့သာအိမ်မှာပင့်ပြီးတော့ဘုန်းကြီးတို့ပြိဿရေဟုတ်မလားနောက်ဆုံးတော့ချင်းသေးကြီးကိုလှူကြည့်အဲ့ဒါကိုအင်္ဂလိပ်လို lion key လို့ခေါ်တယ်အင်္ဂလိပ်လိုဘာခေါ်လို့ lion key ဆိုတာရှင်သေးတော့ရှင်သေးတော့ဆိုတာရှင်သေးတော့ဟုတ်မလား အေးဘာကြောင့်လဲတချိန်ကဘုန်းကြီးတို့အဲ့ဒီအလုံးနားမလဲတော့ခံခဲ့ရဟိုးဘုန်းကြီးတို့อืมဖကကနေပြီးတော့ဖြူကိုတရားဝဲပြီးအောင်ဆိုပြီးတော့ကညကြီးမောင်းလာဟာလမ်းကျိုးတရားရောက်တော့အဲ့တော့ညတနာကြီးဆိုဟာတို့မှနာကြီးလည်းရှိတယ်တရားမှုလည်းရှိလို့ပါကွာမရပါဘူးဘုရားကိုပိတ်တယ်မိုးစင်စင်လင်းမှဆိုတော့ဘုန်းကြီးတို့ကမန်းလေးချင်းမီမရောက်တော့ဖြူမိုင်300ဘယ်လာနိုင်တော့မလဲတရားဝဲပြည့် အဲ့ဒီအဝဲပြက်တဲ့အခါကျတော့မှဒီလိုဒီလိုပဲလို့ကျောင်းလုံးကကျောင်းမတွေပြောတယ်တို့ကြိုးစားတယ်ဟိမရလို့အရှင်မရကလိုင်းကင်းနဲ့မှမဖွင့်မယ်ဟမ်ဘယ်နဲ့တော့လိုင်းရင်ခီးနဲ့ဖွင့်ရတယ်ဖေရအဲ့တော့လိုင်းရင်ဆိုတာခီးဆိုတာအဲ့ဒါပဲဟုတ်ပလားအဲအဲ့ဒါပဲအရှင်မရကလိုင်းရင်ခီးနဲ့မှမပွင့်မဲနဲ့ဆိုတော့ဘုန်းကြီးတို့ကနားမလဲတော့လေဘယ်သိမှာတော့မြတ် အဲ့တော့ဒုဒကဓမ္မတွေအဲ့ဒါနောက်ဆုံးလိုင်းရင်နဲ့ဒါကလိုက်ပါနောက်ဆုံးလိုင်းရင်ဆိုတာသိတယ်အဲ့တထောင်သာပြောတာထောင်နဲ့လည်းသွားမထင်နဲ့အောင်မတော်ကြလူတွေအကောင်မားကုန်မယ်ဟုတ်မလားအေးအဲ့ဒါဟောနောက်ဆုံးလိုင်းရင်ကြီးနဲ့ရှင်မယားတပိတကူရဲ့ရှင်မယားဆုံးလို့ဆုံးသင်္ကန်းလို့သင်္ကန်းတကားတဲ့ရှင်မယားအဲ့ဒါပြုတ်လို့တော့ဗျာနောက်တစ်ခါတွေ့တက္ကသုံးကမလို့ရဘူးငွေ3000တွင်ကောင်းသွားပါလေဒါပါပဲတို့ ငွေ3000အမြင်မကျေပါနဲ့ကိုယ့်ရဲ့စကားမပြောတတ်တဲ့လေးဘက်သွားကလေးအတွက်ကစားစရာတောင်းချီကုန်သာသနာအတွက်3000ဘုံမခံနိုင်ဘူးလား3သိန်း2000 6000ရှိတဲ့ဒီသားကအပါစီမဟုတ်ပါဘူးဘုန်းကြီးတို့ကြတော့ခမရတို့ပြောသလိုမဟုတ်တာလောက်ခိုင်းပါဆိုလို့လောက်အောင်မလားအမလီမင်းနဲ့မောင်းတဲ့တနေ့ကပွဲသဘင်တစ်ခုမှာကိုရဟန်းကံပေးတယ်ဝန်ကြီးတယောက်ပါလာတယ် ဒါပေမဲ့နိုင်ငံတော်ဘွားကျတော့ကွာဒီလိုကြီးနေတာကိုတီဗီထဲလည်းတွေ့လိုက်မှာပါဟုတ်ပါလားအဲ့ဒီကြတော့မှအဲ့ဒီဝန်ကြီးကသူ့အိမ်ကြတော့ပြောတယ်ငါငါဆရာတော့ဟုတ်လားမဟုတ်လားကွဲနေတာလဲ10နှစ်လောက်တော့ကြာသွားပြီဟုတ်လားမဟုတ်လားငါသူ့ကလည်းမမလီအိန္ဒိယနဲ့တန်ပေါက်ခွေနဲ့ဗျာလို့ဆိုတယ်အခုဘုန်းကြီးတို့ကြတော့အိန္ဒိယနဲ့တန်ပေါက်ခွေနဲ့ပါဗျာမှန်ရလားအေးအဲ့ဒါကြောင့်ဗာနဲ့ပြင်မယ် လက်ဦးနဲ့ပြင်မှာဒုံနဲ့ဓာတ်နဲ့ပြင်စရာမလိုပါဘူး3သိန်း2600နည်းနည်းလေးရှိတာပဲအဲ့တော့ကိုယ့်ရဲ့သမီးသားလေးတွေအတွက်တောင်းချီမကအောင်ကစားစရာပစ္စည်းနဲ့အကုန်ခံနိုင် သာသနာအတွက်ဘာလို့ကုန်မခံနိုင်ရဒီလိုသွေးမျိုးရှိသားမှာ ဟုတ်မလားပြက်အရှင်အေးပြေခဏပါပရိသတ်ရဲ့အဲ့ဒါလေးတွေသတိထားဒါကြောင့်ပုရိသေဆိုတာအရိယာရဲ့ကုံချမ်းပစ္စည်းပုရိသေဆိုတာအမှန်မကင်ဘူးအဲ့ဒါကိုခွန်ကြီးတို့တရားဓမ္မများကအလိုက်တဲ့ဟိုးတရားလည်းပဲဒိုင်းနမိုင်းနဲ့ဖွဲပြီးတော့ကြောက်စင်းကိုလက်ဝတ်ရတနာလှပတ်စွာဖြစ်အောင်လုပ်နိုင်သေးတာပဲဘာကြောင့်ဒါကိုမလုပ်နိုင်ရမှာလဲစိတ်မဝင်စားလို့ပဲဖြစ်တယ်စိတ်တောင်ဝင်စားကြည့်လွယ်ပါလေ မှန်ရလားဘာနဲ့ပြင်မယ်လက်ကြားတဲ့ကိုဘာထက်မယ်လိုင်းရင်ကီလိုင်းရင်ကီဟုတ်လားအဲအကြီးဆုံးရှင်သေးပေါ့အဲ့ဒါနဲ့သာသူကအမှကောင်းသွားမှာပါဟာဒီမကြီးငါလူရသူ့ရှင်ငါမတော်တာလို့လို့မကောင်းတော့ဘူးဆိုညင်သွားပြီးပြီးပြီးချွေးတစ်ပေါက်မကြဘူးတို့ပြိဿမိမတယောက်လည်းထည့်ပေးသေးရမလိုပါဘူးဟုတ်မလား gain တော်ပြီစမ်းပြီလို့ပြောတာအဲ့ဒါ ဒါယုံကြည်ရဗါတဲ့တရားဖြစ်နာရှားမွေကလူရာကောင်းလာပါဗျာတရားရှိရာလူကံသာဟုတ်ပါဘူးဟုတ်တယ်လူရာကောင်းလာပါဗျာအဲ့ဒါပဲဗျာဒါကြောင့် သပရိယတကယ်ဆောင်ရွက်နေတဲ့ရှင်မြတ်တွေစာအနာပရိယသစာရိသစာဖတ်တာကြားနေတာပဲဒါနိစ္စအလုံးလုံးနေတာပဲအဲ့တော့တို့လူတွေကအဲ့ဒါကိုထင်မကြည့်ဘူးဟုတ်လေတဲ့ငပိရှိတယ်လို့မအောင်မေးဘူးခေါင်းကလို့စัญญတို့ဇဒိုးတို့အဲ့ဒါဒီကြိုက်ပြီးတော့အဋိဌံပေးမှကောင်းတယ်ထင်းနေတာလားကြိုင်လိုက်မယ်နော်

သူကတော့မြေကြီးမြေဩဇာကောင်းကောင်းကိုရှာဖွေစိုက်ပျိုးတယ်လို့တိလသမารီပညာသိက္ခာသုံးပါးရှိသူကိုလှူတာကောင်းပါတယ်တဲ့အကျဉ်းချုပ်ပြောရတော့မယ်နော်ဆိုလူကံလူယံလူကံလူယံဝိချက်မံဝိချက်မံဒီကံကောင်းလာပါဗျာဒီကံကောင်းလာပါ ညာပစ္စည်းလဲရွေးချယ်အလူကလာချွတ်လဲရဘာလဲမသာမတွေအာမဲလွယ်လွယ်လေးပြောတတ်တယ်သူတို့ကခိုင်တို့တရားဓမ္မတွေဝမ်းဆက်တုံးဆိုဘယ်လောက်လောက်ပေးရဘုန်းကြီးတို့သင်္ကန်းကြတော့ပေးရပါဘူးတရုတ်တွင်6000 3400ရှိမှာမဟုတ်လား ကဲရှိတယ်ပေါ့ဗျာအဲ့ဒါပဲအနာတပင်ကသူသုံးတဲ့ပစ္စည်းအောင်တမုံငယ်တဲ့ကဘယ်တော့မှမလုပ်ဘူးတဲ့ဒါလေးပဲနမူနာသဘောပေါက်ပါလားဟာတပည့်တော်တို့လည်းလူကရွေးပါတယ်အခုခေတ်ကဘာခေတ်တော့လိမ္မောသည်ပန်းသည်တစ်တော်သည်ခေတ်မော်လားဒီနေ့အချိန်လေအဲ့တော့အဲ့ဒီဟာလေးတွေအကုန်လုံးထုတ်ထုတ်ပြီးတော့ရေးရှိဒါကပူစားလောက်ကိုင်းဟုတ်လားထားမရတော့ဘူးသွားသပိတ်ပေါ် ဒါကတော့ကောင်းသေးတယ်သွားရေခဲတစ်တာနဲ့ကြောင်အိမ်တယ်ဒါလိုရွေးရမှာမဟုတ်ကောင်းဆိုတာလူမရိုးကြည့်ကောင်းမှအပင်အသီးကောင်းတယ်မဟုတ်လားအေးအဲ့ဒါပဲဗျာတော့ကြဘုန်းကြီးကလူချင်းလို့လို့ပြောလိုက်မယ်သူကအလူကံပုဂ္ဂိုလ်လည်းရွေးပါလှူရန်လည်းရွေးပါဆိုတာအဲ့ဒါပဲသီလသမားကြီးပညာရှိတဲ့ပုဂ္ဂိုလ်တွေကိုရွေးချယ်လှူရမှာနော်ဘယ်နှ၅ယောက်ရှိသွားပါဟာမှတ်မိတယ်နော် ဟောနာမ6ဖြစ်တဲ့နတ်ကတော့ဘာပြောလဲသူကမူပြောင်းသွားတယ်ရှင်းနတ်သံဃာယတုကဒါနာသူကတော့ပိစ္ဆာခောပါနေသူတာယမောသာတုရသော်ဘုရားတပည့်တော်လိုအပ်ချက်ပြောပြရစေအေးတတ္တဝါတွေပေါ်မသပြမရစ်တဲ့မခုမတမလူရမစောကအဲမလိမ္မညာသိသိမူရံကားကြီးမရှိတာကောင်းပါလေဗျာတဲ့ဗျာဟော သို့တမှုစစွာကြောင်းကျင်နာမှန်စွာသီလကောင်းပါဗျာကြောင်းကျင်နာမှန်စွာသီလကောင်းပါဗျာသူကြတော့ဟောဒါနကဘာပြောင်းသွားပြီအဲသီလပြောင်းသွားပြီဗျာပေးတာတဲ့တရားနာမည်က ကောင်းဆိုမှကောင်းဆိုတာလေမမေ့နဲ့နော်ဒါနာလည်းကောင်းတယ်သီလလည်းကောင်းတယ်နတ်သား6ယောက်ရှိသွားပြီနော်ခုနှစ်ယောက်မြောက်နတ်သားကတော့ဘာပြောလို့သူကနတ်ပန်းဝရှင်မဟာတဲ့အဲ့ဒီနတ်သား6ယောက်ပြောတဲ့ဟာဘယ်ဟာအကောင်းဆုံးလေသူကကြွက်တွင်းဟောမှကြွက်ပြေးသူများတူးထားတဲ့တွင်းကိုသူအောင်မြင်တာအေးအဲ့တော့မယားကပရိယယေနာခောသုပတိတံ ဒေဝတေတိလို့ရဲ့နေမင်းမြန်လျောက်တာဥနာသပရိယာယေနာသူရှုထောင်းကသူကြည့်မဲ့ဆိုရင်သူဘာတိတာအကောင်းကြီးပါဘုရားကအလုံးထောက်ခံလိုက်အဘိသမမပိသုနာထငါရလူအချက်နာထောင်းရအောင်ဆိုပြီးတော့အတ္တယခောဒါနံသူကတပသတ္တအဒါနာဟိဓမ္မပရံဝသေယော ဘဝိသဗုပ္ပတရိသသံတော်နိဗ္ဗာနမေဝိသကမုံသပညာတိအဲ့ဒါဘုရားရဲ့စကားဒါနာလည်းကောင်းတယ်သီလလည်းကောင်းတယ်ဘုရားဆိုင်ရသူတော်ဟောတို့ချီးမွမ်းတဲ့လုပ်ငန်းပဲတဲ့အဲ့ဒီတဲ့ဒါနာဟိတဲ့ဒါနာသီလတဲ့ဓမ္မပရဝနိဗ္ဗာန်နဲ့နိဗ္ဗာန်ရောက်ကြောက်တတိပဋ္ဌာန်ဆိုတဲ့တရားတိသာလျင်သေရောအမြတ်ဆုံးအကောင်းဆုံးအမုံဆုံးဖြစ်ပါပေ၏ ဣဒံဝသနာဣတကားကိုပုပ္ပိသငါရှိကဖွင့်နေကတ္တဗဗယာရှင်တို့သည်၎င်းဘုဗ္ဗတရိတကတ္တဗဗယာရှိကဖွင့်နေကာကုတံကောနာကုသာသောဗယာရှင်တို့သည်၎င်းနဲ့ပတ္တတာချိမနမှုအပ်တယ်တဲ့ဟောနိဗ္ဗာန်နဲ့နိဗ္ဗာန်ရောက်ကြောင်းတရားအကောင်းဆုံးဘာနဲ့ပါအေးနိဗ္ဗာန် သားစီကလျှောက်တော့ဘုရားကနှိကုံးကျုံတက်ကမိတ်ကြပြီးတော့သာတုသုတ်တာဟာဣရိမေနိတိဓမ္မောကောင်းဆိုမှကောင်းဆိုတဲ့တရားဒါနာလဲသီလလဲဝိပဿနာကအကောင်းဆုံးဟုတ်လားအကောင်းဆုံးဆိုတော့ကိုရောဒါနာသီလပယ်ရမှာဘုန်းကြီးမသီဘုန်းကြီးမသီလအကုန်လုံးငတ်နှင်းကြီးသွားမှာပေါ့မပယ်ရဘူးလေဆိုကြပါစို့ဗျာဩငါ55ကျပ်တိုင်း50တိုင်း900တိုင်းနော် ကြိုက်တာယူဆိုရင်အဲ့ဒီ900ရာရတော့ကိုယ်လက်ရှိ90ရာဆုပ်ပြတယ်15ကြတာအဲဒါပဲသူအင်အားအလိုက်ကောင်းတာကိုပြောတာတော်ကြာကြတော့ဘုန်းကြီးတို့ပြိဿကအာဒါနပတိလပဲရမသွားမလုံးနဲ့အကောင်းကြီးပဲသို့တော့တခုတည်းတခုတော့15ကြတာနဲ့90ရာကသံမိုးမြင့်တယ် 50ရာနဲ့900ရာကဂိုင်းဒုပရိသယနေ့မျက်မှောက်ဒါနသီလဆိုတဲ့ကောင်းစွန်မှာကောင်းတရားတွေရှိနေပြီဝိပဿနာတရားတစ်ခုပဲကျန်တော့တယ်ခဏအဖို့အဲ့ဒါကြောင့်အဲ့ဒါ2မိနစ်လောက်မှတ်ပြီးမှဘုန်းကြီးတို့တရားပွဲသိမ်းရမယ်